ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်စလင်းလာဇန်9ရက်2021ခုနှစ်6လပိုင်း14ရက်အင်္ဂါနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမင်းဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့38ပြာမင်္ဂလာတရားဒေသနာများ ဟောကြားလာခဲ့တာဒီကနေ့မင်္ဂလာတရားတော်အပိုင်း26သောဝသတ္တတာမင်္ဂလာတဲ့ခန္တီစသောဝသတ္တတာတမနာနိစ္စဒတနံကာလေနဓမ္မတာကိစ္စဧတံမင်္ဂလမုဒ္ဓမံဟိုနေ့ကခန္တီမင်္ဂလာနော်ဒီနေ့ သောဝသတ္တတာမင်္ဂလာသောဝသတ္တတာဆိုတာ ပြောဆိုဆုံးမလာပြီဆိုလို့ရှိရင်နာယူလွယ်တတ်တဲ့သဘောဒါကိုသောဝသတ္တတာလို့ခေါ်တယ်။ဆရာကြီးတကုံဥထုံးမြင့်ကဘလို့လေးရေးပြတော့ကြောင်ကျိုးပြညွန်ဆုံးမစကားကို ပြောကြားလာကနာလွယ်စီအဲ့ဒီကြပြလေးတွေကတိတိကျကျလေးစဉ်းစားပြီးတော့ဆိုရင် အလွန်ကောင်းနော်။ စာဝတ်နေထိုင်ရန်ခတ်သိမ်းစိတ်ကို ချုပ်ထိန်တိခံလေကြောင်းကျိုးပြညွန်ဆုံးမစကားကို ပြောကြားလာက နာလွယ်စီအကြောင်းအကျိုးတဘာဝကြကြကိုကိုအကျိုးရှိအောင် ပြောလာပြီဆိုလို့ရှိရင်မမာနတွေခံမနေပဲနဲ့မောဟတွေဖုံးလွှမ်းမနေပဲနဲ့ဒါကိုနာခံလွယ်တဲ့စိတ်ရှိရမယ်ပေါ့နော် အဲ့လိုဆိုလို့ရှိရင်တောဝသတ္တတာမင်္ဂလာနဲ့ပြည့်စုံတယ်မင်္ဂလာဆိုတာဘာတော့ပြစ္ဆုတ်ပံတန်တရားနှဖျားသောကောင်းကျိုးချမ်းသာတွေကို ဖြစ်ပွားစေတဲ့လို့မင်္ဂလာလို့ဆိုတာဒီလိုနာယူလွယ်တဲ့စိတ်ရှိခြင်းဟာလည်းပဲပြစ္ဆုတ်ပံတန်တရားနှဖျားသောအကျိုးစီးပွားတွေကိုများစွာဖြစ်ထွန်းစေနိုင်တယ်လောကီလိုရော လောကုတ္တရာလိုရော လောကရေးရာမှာရောဓမ္မရေးရာမှာပါ အကျိုးကျေးဇူးများစွာရရှိနိုင်တယ်။နောက်ဆုံးနိဗ္ဗာန်ထိမဉ္ဇဉ်ပူဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာကို မျက်မှောက်ပြုနိုင်သည့်အထိအကျိုးကျေးဇူးများသွားနိုင်တယ်။ဒါကြောင့်သောဝသတ္တတာဟာမင်္ဂလာတရားဖြစ်တယ်လို့ဘုံဘုံတို့နားလည်ကြရနော်။ဒီမင်္ဂလာကိုမြတ်စွာဘုရားကကြီးပွားကြောင်းချမ်းသာကြောင်း ဖြစ်တယ်ဆိုတာကိုငုတ်ထုပါဠိတော်ဆက်ကနိပတ်ထဲမှာ အပရိဟာနိယသုတ်တံမှာဟောထားတာကို ကြည်ခြင်းအဖြစ်ထင်ရှားတယ်ပေါ့အဲ့ဒီသုတ်တံမှာမြတ်စွာဘုရားကနာကမ္မာရာမတာအမှုကိစ္စသစ်မှာမွေ့လျော်တဲ့သဘောမရှိဘူးဆိုရင်နဘတ္တာရာမတာ စကားပြောမှုမှာမွေ့လျော်နှစ်ချိုက်ပျော်ပိုင်းမှုမရှိဘူးဆိုရင်နနိဒာရာမတာအိဆက်ငိုင်မြီးမှုမှာမွေးလျော်ပျော်ပိုင်းမှုမရှိဘူးဆိုရင် နသင်္ကတိကာရမတ္တာအပေါင်းဖော်မှာမွေးလျော်ပျော်ပိုင်းမှုမရှိဘူးဆိုရင်သောဝသတ္တတာသူတော်ကောင်းတွေအကြောင်းအကျိုးပြပြီးတော့ဆုဆုံးမတဲ့စကားကိုနာယူလွယ်တဲ့သဘောရှိမယ်ဆိုရင်ကလျာဏမိတ်တတာ မိကောင်းဆွေကောင်း ရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်တော့မှ မဆုပ်ယုပ်ဘူးလို့အဲ့လိုမြတ်စွာဘုရားဟောတယ်။အဲ့တော့ဒီမှာဗာတွေ့ရအောင်ဆိုတော့နကမ္မာရမတာ နာဘတ္တာရာမတာနာနေဓာရာမတာနာသင်္ကနိကာရာမတာသောဝသတ္တတာ ကလျာဏမိတ်တတာတာကြီး6တာနော်အဲ့ဒါဘုန်းဘုန်းတို့ကိုယ့်ဘဝမှာမဆုပ်ယုပ်ခြင်းမှုဆိုရင်နော်အမှုသစ်မှာကိုရီမှန်းထားတဲ့နော်ပန်းတိုင်ကိုရောက်သွားစေတဲ့အလုတ်ကလွဲလို့နော်ကြံတဲ့အလုတ်တွေကိုဟိုဟာလေးလှုပ်ခြင်းဒီဟာလေးလှုပ်ခြင်းဆိုရင် အဲ့ဒါဆုပ်ယုပ်သွားနိုင်အထူးသဖြင့်ဒီဒေသနာတွေကမဉ္ဇဉ်ပုံဉ္ဇဉ်ရာရေးကို ရှေ့ရှုပြီးတော့ဟောတာ哦အဲ့ဒါအမှုကိစ္စသစ်ကလေးတွေမှာစိတ်ဝင်စားပြီးတော့ဟောတာလှုပ်ခြင်းတရားလှုပ်ခြင်းအဲ့လိုဆိုလို့ရှိရင်ဒီဓမ္မရေးရာမှာဒီလိုဟာမတိုးတက်နိုင်ဘူးပေါ့နော်အဲ့လိုပဲစကားပြောရတာပြောတယ်ပြောနေကျင်တာပဲပြောရရင် ပြင်းတယ်လို့ကိုမရှိဘူးဆိုရင်ဒီလူဟာလည်းပဲတိုးတက်ဖို့မလွယ်ဘူးဆုပ်ယုပ်နိုင် နော်အိပ်စက်မှုမှာမွေ့လျော်နေတယ်နေတာရမတ္တာဒါဆိုရင်လည်းဒီလူဟာဆုပ်ယုပ်နိုင်သင်္ကနိကာရမတ္တာအပေါင်းဖော်မှာမွေးလျော်နေမယ်ဆိုရင်လည်းဒါဆုပ်ယုပ်နိုင်တယ်နော်အဲ့လိုမျိုးဘုံဘုံတို့နကမ္မာရမတ္တာနဘတ္တာရမတ္တာနနေတာရမတ္တာနသင်္ကနိကာရမတ္တာအဲ့ဒါပြီးတော့ဘုံဘုံတို့လိုက်နာရမယ်တာဏတာဘာတော့သောဝသတ္တတာနော်နာယူလွယ်တဲ့စိတ်ရှိရမယ်ကလျာဏမိတ်တတာ မိကောင်းဆွေကောင်းရှိရအဲ့ဒါမြတ်စွာဘုရားမဆွေကိုအကြောင်းတရား6ပါးဆိုပြီးတော့အင်္ဂုတ္တပါဠိတော်ထဲမှာဟောထားတယ်အတကောကဒီတရားတွေနဲ့မပြည့်စုံဘူးဆိုရင်ဆန့်ကျင်ဘက်အနေနဲ့ဆွတ်ယုတ်သွားနိုင်တယ်ပေါ့ဒါကိုလည်းပဲဘုံဘုံတို့မြတ်စွာဘုရားတက္ကတိုင်တာမရွာမှာတရင်သုံးလုံးကနတ်သားတစ်ပါးကမြတ်စွာဘုရားကိုလာပြီးတော့ရှောက်တာရှိတယ်မြတ်စွာဘုရားတဲ့ယဟန်တော်တွေဟာ ကမ္မာရာမတာအမှုသစ်မှာမွေးလျော်နေမယ်ဆိုရင်ဘတ္တာရာမတာစကားပြောမှုမှာမွေးလျော်နေမယ်ဆိုရင်နေတ္တာရာမတာအိပ်ဆက်မှုမှာမွေးလျော်နေမယ်ဆိုရင်အဲ့ဒီသုံးချက်နဲ့သာပြည့်စုံရင်ကုသိုလ်တရားတွေမှာမတိုးတက်နိုင်ဘူးမကြီးပွားနိုင်ဘူးဘုရားလို့ရှောက်အဲ့ဒါမြတ်စွာဘုရားမနေ့ကင်းရောက်တဲ့အခါကျတော့ယဟန်တော်တွေကိုခေါ်ပြီးတော့ညနတ်သားတစ်ပါးငါ့ကိုအဲ့လိုပြောတယ်ယဟန်နေပေါ့ပေါ့ရော့ရော့နေတာကိုနတ်တွေတောင်သိနေတယ်ယဟန်နေရဲ့အပေါ်မှာ တချို့ယဟန်တွေရဲ့ပုံမှာအားမရလို့နတ်ကလာပြောတဲ့သဘောပေါ့အဲ့ဒါမြတ်စွာဘုရားကဟုတ်တယ်တဲ့သူပြောတာမြတ်စွာဘုရားလည်းထောက်ခံတယ်နော်အမှုသစ်မှာမွေးလျော်နေမယ်စကားပြောမှုမှာမွေးလျော်နေမယ်အိပ်ရှက်မှုမှာမွေးလျော်နေမယ်ဆိုရင်သူဟာမကြည်ပွားနိုင်ဘူးဆုတ်ယုတ်လိမ့်မယ်ပျက်စီးလိမ့်မယ်ပေါ့နော်အဲ့ဒါမြတ်စွာဘုရားနောက်ထပ်၃မျိုးထပ်ဖြည့်ပြီးတော့ဆုတ်ယုတ်ကြောင်း106ပါးဆိုတော့ဟောနတ်သားပြောတဲ့ရှေ့က3ပါးမှာနောက်ထပ်ဘာထပ်ထည့်တုံးဆိုတော့ သင်္ကတိကာရမတဘောင်းပေါ်မှာမွေးလျော်မေဒေါဝသတ္တတာဟောဒီကနေ့ပြောနေတဲ့မင်္ဂလာတရားရဲ့ဆန့်ကျင်ဘက်နော်ပြောတာဆိုတာကိုနာယူလွယ်တဲ့သဘောမရှိဘူးနော်ဒုဝဇအပြောခက်အဆိုခက်ဟုတ်လားဒီကနေ့ပြောတဲ့မင်္ဂလာနဲ့ဆန့်ကျင်ဘက်ပေါ့ဒေါဝသတ္တတာနောက်ပြီးတော့ပါပမိတ်တတာမေယုံမှာဆွေယုံမှာရှိမယ်အဲ့ဒီ၃ချက်ထပ်ပေါင်းလိုက်မယ်ဆိုလို့ရှိရင်ဆွေယုံကြောင့်တရား 6မျိုးဖြစ်သွားတယ်နော်ဒါဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကဆွေးရုပ်လိမ့်မယ်လို့မြတ်စွာဘုရားဟောတယ်ဒါကြောင့်ဘုံဘုံတို့ဘဝမှာကုသိုလ်တရားတွေနဲ့အကျိုးဆက်ဖြစ်တဲ့ချမ်းသာဒုက္ခနဲ့နောက်ပြည့်စုံခြင်းနဲ့တိုးတက်ခြင်းနဲ့ကြီးပွားခြင်းနဲ့ဆိုလို့ရှိရင်နောက်အကြောင်းအကျိုးပြပြီးတော့သဘာဝကြကြပြောလာတဲ့အနှစ်သာရရှိတဲ့စုံမစကားတွေကိုနာယူလွယ်တဲ့စိတ်အခြေခံကောင်းကောင်းရှိဖို့မလိုဘူးလားလိုတယ်အဲ့ဒါမြတ်စွာဘုရားကအကြောင်းအကျိုးသဘာဝကြကြ ပြောလာပြီရှိုးလာပြီဆိုရင်အဲ့ဒါလိုပြောလာတဲ့ပုံကိုကိုရွှေဦးကိုညွန်ပြတဲ့ပုံကိုလိုသဘောထားရမယ်လို့အဲ့လိုတောင်မြတ်စွာဘုရားဟောတယ်။ဒါလည်းပဲဘုန်းဘုန်းတို့ဟိုတလောတောင် ပြောလိုက်ပါသေးတယ်။ရာထယဟန်ဆိုတာလေကတင်ညုကတဝေဒီကတင်ညုတာမင်္ဂလာထဲမှာပါသွားတယ်။ရှင်သာတိဗုဒ္ဓရာကယဟန်ပြုပေးတာလေစွန်တစုံလောင်းမှုတယ်ဆိုလို့ဟုတ်လားစွန်တစုံလောင်းမှုတဲ့ကျေးဇူးကိုထောက်ပြီးတော့ ရာထပုံနာကြီးကိုယဟန်ပြုတ်ပေးတာပြုတ်ပေးရကြိုနဲ့တယ်ဘောင်းဆိုအဲ့ဒီရာထပုံနာကြီးကအလွန်မှပြောရရှိုးရတာလွယ်တယ်တခါပဲနှစ်ခါပြောစရာမလိုဘူးတခါပြောတာရင်မှတ်တယ်လိုက်နာတယ်ကျင့်သုံးတယ်ဟုတ်လားအဲ့ဒါကြောင့်မလို့သူဟာမြန်မြန်ဆန်ဆန်ပဲယဟန်နာဖြစ်တယ်အဲ့ဒီရာထယဟန်ကြီးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကကိုယ့်ကိုအကျိုးသင်အကြောင်းသင်ပြောလာပြီဆိုရင်နာယူလွယ်တဲ့စိတ်ရှိရမယ် နောက်ဆုံးခတ်မာမှာပြောပြီဆိုရင်တောင်းနော်တဘာဝကြတဲ့အကျိုးအကြောင်းစီလျော်တဲ့တရားစကားမျိုးဆိုရင်ရွှေဦးကိုညွန်ပြတဲ့လူလိုသဘောထားပြီးတော့မျက်မျက်နှုံနှုံတန်ဖိုးထားပြီးတော့အဆုံးအမတွေကိုနာယူလွယ်တဲ့စိတ်ရှိရမယ်ဒါဆိုရင်တေချာပေါက်တိုးတက်ကြီးပွားမယ်လို့အဲ့လိုဟောတာနိရိနံဝပောတာရံယံပတ္တိဝိဇ္ဇဒတ္တိနံနေကိရှဝါရိမေတာဝေတာတိတံပန္တိတံပစီတာတိတံပဇမန္တတေယောဟောတိနပပိယောတဲ့ ဒါကဘုံဘုံတို့သာသနာတော်မှာအလွန်ထင်ရှားတဲ့ကာထာလေးပေါ့နော်နိတိနာဝပောတာရယံပတိဝိဇ္ဇဒတိနနေကရှဝါဒီမေတာဝေတာတိတံပန္တိတံပစီကိုယ့်ရဲ့အပြစ်ကိုပြပြီးတော့ကိုယ်မကောင်းတာကို ထောက်ပြပြီးတော့နော်ကိုယ်ကိုနှိပ်ကွပ်ပြီးတော့ဆုံးမမယ်ဆိုလို့ရှိရင်ရွှေဦးကိုပြတဲ့လူလိုသဘောထားပါအားတဲ့များသောဖြင့်ဘုန်းဘုန်းတို့တွေက ကိုယ့်ရဲ့မကောင်းတဲ့အချက်ကိုထောက်ပြပြီးတော့ပြောမယ်ဆိုရင်ဒေါသဖြစ်ကြတာပဲများတော့နော်တကယ်ဆိုရင်ချူချူသာသာလေးပြောတဲ့လူတွေဆိုတာရလွယ်ပါလေတဲ့ကိုယ့်ရဲ့အပြစ်ကိုပြပြီးတော့ကိုယ့်ကိုပြောရရင်အမုန်းခံပြီးတော့ပြောတဲ့မိတ်ဆွေမျိုးဟာပို့ပြီးတော့ရခဲ့တယ်လို့အဲ့လိုနိတိမှာလဲဆိုတာရှိတယ်တကယ်လက်တွေ့မှာလဲအဲ့ဒီတိုင်းပဲဒီမှာတော့မြတ်စွာဘုရားကနော်အပြစ်ကိုပြပြီးတော့ကိုယ့်ကိုနှိပ်ကွပ်ပြီးတော့ပြောတဲ့ပညာရှိကိုမြန်တွေ့မယ်ဆိုရင် နော်နိတိနံဝပေါ်တာတာမြေကြီးထဲမှာမြုပ်ထားတဲ့ရွှေအိုးကိုညွန်ပြတဲ့လူလို့တဲ့နော်ဟိုနားမှာရွှေအိုးတစ်လုံးရှိတယ်သွားမြုပ်ချေဆိုဘလောက်မြန်ကျေးဇူးတင်မလို့ဟုတ်တယ်မဟုတ်လားလက်တွေလေးသေးချာစဉ်းစားကြည့်ပေါ့နော်အဲ့လိုမျိုးသာဘုံဘုံတို့တွေကကိုယ်အပြစ်ပြပြီးတော့နော်ဆုဆုံးမတဲ့ပုဂ္ဂိုလ်ကိုရွှေအိုးကိုညွန်ပြတဲ့လူလိုများသဘောထားနိုင်မယ်ဆိုလို့ရှိရင်တာတိတံပဇမနတတေယောဟောတိနပပိဟောတဲ့ အဲ့လိုပုံကိုမျိုးကိုမြန်ချင်းကပ်မယ်ဆိုလို့ရှိရင်သေယောဟောတိနာပါပီယောမြင့်မြတ်မှုသာဖြစ်လာလိမ့်မယ်ယုံညံ့မှုဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူးတဲ့သေယောဟောတိနာပါပီယော အမျက်ပဲရှိတယ်အရှုံးမရှိဘူးနော်မြင့်မြတ်မှုပဲရှိတယ်ယုံညံ့မှု မရှိဘူးလို့အဲ့လိုမြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်မလို့မြတ်စွာဘုရားလက်ထက်ကနော်ရှင်ရာဟုလာဆိုလို့ရှိရင်ဒီအဆုံးအမကိုနာယူလို့တဲ့စိတ်အဆုံးအမကိုမျက်နှိုးတဲ့စိတ် ကိုယ်ဗာမြန်ကောင်းအောင်နော်ဘေးကပြောလိမ့်မလဲလို့သူတော်ဘာရဲ့အဆုံးအမကိုမျှော်လင့်တဲ့စိတ်ရှိတဲ့နေရာမှာနော်စံပြပုဂ္ဂိုလ်ဖြစ်ခဲ့တာပေါ့ဘလောက်ထိရှင်ရာဟုလာရဲ့အကြောင်းကနော်ကြော်ကြားလဲသူ့ရဲ့စိတ်ဓာတ်ကလည်းဘလောက်ထိနူးညံ့သိမ်မွေ့လဲဆိုရင်အဲ့နဲ့လင်းတိုင်းလင်းတိုင်းလက်တစ်ခုပ်သေးလေးတွေကုပ်ပြီးတော့နော်ဒီကနေ့ဒီသေးလုံးနဲ့အမျှငါ့ကိုစုံမတဲ့လူတွေ ငါ့ကိုဆုံးမတဲ့အကြောင်းအရာတွေရှိပါစေဖြစ်ပေါ်ပါစေအဆုံးအမကိုအလောက်ရခြင်းတယ်ပေါ့နော်ဒါကတကယ်လက်တွေ့မှာတည်တည်ချာချာလေးလေးနက်နက်စဉ်းစားကြည့်လို့ရှိရင်အလွန်အဓိပ္ပာယ်ရှိတယ်ဒီဥစ္စာကဘုံဘုံတို့တွေဟာတကယ်ပညာရှိသူတော်ကောင်းတို့ရဲ့အဆုံးအမနဲ့သာမကင်းဘဲနဲ့နေမယ်ဆိုလို့ရှိရင်လောကီလိုရောလောကုတ္တရာရော ဟုတ်လားလောကရေးရာရောဓမ္မရေးရာရောတိုးတက်ကြီးပွားဖို့ပဲရှိတယ်ဆွေးဥစရာအကြောင်းမရှိဘူးဟုတ်လားဒါကြောင့်ဒီနီလန်းလို့ဒါဘုံဘုံတို့အစုံအမတွေကတကယ်တမ်းကချမ်းသာကြောင်နီလန်းနေလို့ဆိုရမှာပဲလေဒါတွေကိုဘုံဘုံတို့တန်ဖိုးထားဖို့မလိုဘူးလားလိုတယ်နော်ပြီးတော့ဘုံဘုံတို့ပိဋကတ်တော်မှာနော်ထင်ရှားတဲ့နော်အစုံအမကိုလိုလားတဲ့ဖြစ်ရလေးတစ်ခုဒါလေးတွေကဟိုနီးယူဖို့ဘုံဘုံကပြောပြတာပါတဂါဒဝကတန်ရုပ်ပါဠိတော်မှာ ဂန္ဓထေနသုတ်တံဆိုပြီးတော့ထင်ရှားတဲ့သုတ်တံတစ်ပုဒ်ရှိတယ်အဲ့ဒါလေးကဘာပြောတုံးဆိုတော့တခါတုန်းကကောသလအတိုင်းရဲ့တောအုပ်တစ်ခုမှာရဟန်းတော်လေးတစ်ပါးတရင်သုံးအပေါင်းဖော်အဖော်ရဟန်းတစ်ပါးမရှိဘဲနဲ့တပါးတည်းတရင်သုံးတယ်အဲ့နမှာလဲရေကန်ကြီးရှိတယ်ရေကန်ကြီးကလည်းကြားတွေပေါက်နေအဲ့ဒါဒီနေ့တော့သူစွန့်ကန်ပြန်လာ ဆွမ်းကပြန်လာရင်လည်းအဲ့ဒီရေကန်တဲ့ဆင်ရေချိုးတာပေါ့နော်အဲ့လိုရေချိုးတဲ့အခါကျတော့ဒီကြာပန်းရဲ့အနှံ့အလွန်မှုေးတာ哦မှုေးတော့ရေချိုးရင်းနဲ့အဲ့ဒီအနှံ့တွေကိုသူအာရပါရရှူလိုက်တော့အဲ့လိုရှူလိုက်တဲ့အချိန်မှာအဲ့ဒီရေကန်စောင့်နေနတ်ကကိုထင်ပြပြီးတော့သူ့ကိုအပြစ်တင်တယ်တင့်ကိုဘယ်သူမှလည်းမပေးဘဲနဲ့ဒီကြာပန်းအနက်တွေကိုအာရပါရရှူးနေတာဒါခိုးခြင်းအမျိုးမျိုးရှိတဲ့တဲ့ထဲကခိုးခြင်းတစ်မျိုးပဲ သင်ဟာအနံ့တခိုးပဲလို့ပြောတယ်တဲ့အံ့ဩသွားတယ်ယဟန်တော်ကလည်းခဏစောစောတုန်းကမှအဲ့ဒီတော်ထဲမှာမလှမ်းမကမ်းမှာအဲရသေးတစ်ပါးနေတာလည်းရှိတယ်အဲ့ဒီရသေးကလည်းအကျင့်နဲ့တော့တိတ်ပြည့်စုံမှာမရအောင်အဲ့ဒီရသေးကအဲ့ဒီရေကန်ကြီးတွေကကြာဆွဲတွေကိုလည်းတူးတယ်ကြာပန်းတွေလည်းတဟွေကြီးအများကြီးချိုးသွားတာဒါကိုလည်းယဟန်တော်ကမြင်လိုက်တယ်စောစောကအဲ့တော့အဲ့ဒါကိုကြည့်ပြီးတော့သူကဘာပြောလို့ဆိုတော့အော် ငါကရီကြာပန်းလဲချိုးတာလဲမဟုတ်ကြာဆွဲလဲတူးတာလဲမဟုတ်ဒီအနံလေးရှူတာနဲ့ငါ့ကိုတခိုးလို့ပြောတယ်စောတော့ကကြာဆွဲတွေတူးပြီးတော့ကြာပန်းတွေတပွေးတစ်ပိုက်ကြီးချိုးသွားတယ်လို့ကြတော့သင်ဘာမှမပြောပါလားညံ့နာလိုက်တယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့လိုမျိုးရဟန်းတော်ပြန်ပြောတဲ့အခါကျတော့အဲ့ဒီနတ်ပြန်ပြောတဲ့ဂါထာနှစ်ပုဒ်ကစဉ်းစားတဲ့အကောင်းတယ်ပေါ့နော်။ဘာပြောလို့ဆိုတော့ အာကိဏလုတ်တော်ပူရီတော်ဓာတိစီလံဝမခိတော်တတမိန်မေဝဆနနတ္တိတွင်စာရဟမိဝတ္တကွေတဲ့အဓိပ္ပာယ်ပါပြောလို့ဆိုတော့အာကိဏလုတ်တော်ပူရီတော်တဲ့မကောင်းတာတွေနဲ့ရောပြွန်းနေတဲ့ယောက်ျားတစ်ယောက်ဘလောက်ထိတောင်ဆိုးနေတုံးဆိုလို့ရှိရင်ဓာတိစီလံဝမခိတော်တဲ့နော်အထင်းတွေရဲ့လက်နှီးစုပ်လို့ပေးကြံနေတာဘာဖြစ်ဖြစ်တုတ်တာလက်နှီးစုပ်ကြီးဟုတ်လား အဲ့လိုအပြစ်တွေနဲ့ရောပြွန်းနေတယ်တသမိန်မေဝဆနနတ်တီအဲ့လိုပုံကိုမျိုးမှာငါဘာမှပြောစရာစကားမရှိဘူးတဲ့တွင်စာရဟမိဝတ္တဝေတင့်လိုစင်ကြယ်ခြင်းကိုရှာနေတဲ့လူအတွက်တော့ပြောစရာအများကြီးရှိတယ်တဲ့စောတော်ကကြာစရီတူးသွားတာကြာပန်းတွေချိုးသွားတယ်ဆိုတာသူကမကောင်းမှုတွေနဲ့ရောပြွန်းတယ်နောက်အထင်းတွေရဲ့လက်နှီးဆုံးလို့ပေးကြံနေတယ်သူ့အတွက်ဘာမှပြောစရာမရှိပါဘူးတဲ့အနေကနတ္တပောတ္တတာနေဆံသူစီကဝေတိနော ဝါလက်ကမတ္တံပပတ္တအဘမတ္တံဝခာယတိတဲ့နော်အနေကနတ္တတန်ရှင်းစင်ကြယ်တဲ့နိစ္စအမြဲတမ်းသူစီကဝေတိနော်စင်ကြယ်ခြင်းကိုပဲရှားဖွေးနေတဲ့ပောတတ္တနော်တင်လို့လူတယောက်အတွက်ဝါလက်ကမတ္တံပပတ္တသားမီးပြားလောက်ရှိတဲ့အပြစ်ကလေးက မကောင်းတာလေးကအဘမတ္တဝခာယတိငါစိတ်ထဲမှာတိမ်တိုက်ကြီးလောက်လို့ထင်ရတယ်တဲ့ဟောပြောပုံလေးနော် အပြစ်ကင်းတဲ့တန်ရှင်းစင်ကြယ်တဲ့အမြဲတမ်းလဲတန်ရှင်းစင်ကြယ်ခြင်းကိုရှားနေတဲ့တန်ရှင်းစင်ကြယ်ဖို့ပဲကြိုးစားနေတဲ့အဓိကစိတ်သက်တန်ရှင်းတာကိုဒီနေရာမှာဆိုလိုတာနော်အဲ့လိုစိတ်သက်ဖြူစင်တန်ရှင်းဖို့ပဲပန်းနိုင်ထားပြီးတော့ကြိုးပမ်းအထောက်နေတဲ့လူတစ်ယောက်အတွက်သားမီးပြားလောက်ရှိတဲ့အပြစ်ကလေးကတိမ်တိုက်ကြီးလို့သူ့စိတ်ထဲမှာထင်းနေတယ်တဲ့အဲ့လိုကျိုးတင်အကြောင်းတင်ပြောတဲ့ခါကျတော့ယဟန်တော်ကသဘောကျသွားတယ်။အော်ဟုတ်တာပဲဒါလည်းပဲဟုတ်လားအဲ့ဒါနဲ့ ။အော်တင်းကငါစင်ကြယ်တာကိုသိတယ်။ငါရဲ့အကျိုးရှိဘဝကိုလည်းလိုလားတယ်။ငါကောင်းဖို့အတွက်တင်ပြောတာလို့ငါကောင်းကောင်းနားလည်သွားတဲ့အတွက်ကြောင့်နောက်ငါ့ကိုချွေရင်းကြံမြန်တွေ့မယ်ဆိုလို့ရှိရင်ပြောပါပြောရင်အာမနာပါနဲ့ပေါ့ပြောစမ်းပါပေါ့စိတ်မတူတော့ဘူးနော်ငါရဲ့မဟုတ်တဲ့အချက်တွေနမတင်တော့တဲ့အပြောတွေနော်နှက်ဆိုတော့စိတ်ကိုတော့မြင်နိုင်အခုနတော့စိတ်ကိုပဲလှမ်းပြောနေတာသူဟုတ်လားငါရဲ့မကောင်းတဲ့စိတ်ကူးစိတ်တန်းတွေမြန်သင်မြင်မယ်ဆိုလို့ရှိရင်ငါ့ကိုပြောပါ အဲ့လိုပြောတဲ့အခါကျတော့နတ်ကဘာပြန်ပြောတယ်ထင်တော့ငါတင့်ကိုမှီပြီးတော့အသက်မွေးနေတာမဟုတ်ဘူးတဲ့နော်တင့်ရဲ့ထံမှာအလုတ်လုတ်နေတဲ့ခါစားနေတဲ့ကျွန်တယောက်လည်းမဟုတ်ဘူးပေါ့နော်တကယ်ဆိုလို့ရှိရင်တင်ကိုယ်တိုင်ပဲဘာလို့လို့ရှင်ကောင်းလိမ့်မယ်ဘာလို့လို့ရှင်မကောင်းဘူးဆိုတာကိုသိပြီးတော့ကိုယ့်အကိုပဲတတိနဲ့နေဖို့ပဲရှိတယ်တဲ့ဆိုလိုတာကငါမင်းကြွေးတာစားနေတာမဟုတ်ဘူးနမင်းဒီမှာငါမင်းရဲ့အခိုင်းအစီလည်းမဟုတ်ဘူး ဒါမှမဟုတ်ငါဘာမှလုပ်မပေးနိုင်ဘူးတကယ်တမ်းကလည်းပဲကိုကိုတိုင်းပဲကိုတတိနဲ့ကိုထိမ့်သိမ့်နိုင်မှသာလင်လူရင်းရောက်မယ်ဆိုတာကိုလည်း तू ကနားလည်ထားလို့ပြောတာဖြစ်မယ်ပေါ့နော်ဒါပေမဲ့ तू ပြောတဲ့စကားကနည်းနည်းတော့ခတ်စိမ့်စိမ့်ခတ်မာမာတော့ရှိတာပေါ့လေသို့တော့တကယ်တွေးကြည့်ရင်တော့တဘာဝကတော့ကြနေတာပဲဟုတ်လားလူတယောက်ကလူတယောက်ကိုအမြဲတမ်းဘလို့လုပ်ပြီးတော့မင်းဘာဖြစ်ပြန်ပြီညာဖြစ်ပြန်ပြီလို့စောင့်ရှောက်ပေးဖို့ထိမ့်သိမ့်ပေးဖို့ဆိုတာတကယ်တကယ်လက်တွေ့မှာဘယ်ဖြစ်နိုင်မလို့ ကိုကိုယ်တိုင်တန်ရှင်းစင်ကြယ်ခြင်းနဲ့ဆိုရင်ကိုကိုယ်တိုင်ပဲတတိမပြတ်ကြိုးပမ်းအားထုတ်မှသာလင်ကို့အတွက်ရေရှည်မှာအဆင်ပြေမှာပေါ့နော်။နောက်ရှင်ငါ့ကိုပြောမဲ့ဆိုမဲ့လူရှိသားပဲဆိုပြီးတော့နာသူများကိုပဲအားကိုးနေလို့ရှင်ကိုယ့်ရဲ့အားဆိုင်မှုတွေကလည်းလျော့ကျသွားနိုင်တယ်ပေါ့ဟုတ်လား။ဒါကြောင့်မလို့ဒါလေးတွေကဘာလေးတွေလဲဆိုတော့သူတော်ကောင်းစိတ်ရှိတဲ့ပုံကိုယ်တွေဟာနော်အဆုံးအမတွေကိုနာယူလွယ်တဲ့သဘောတွေရှိကြတယ်။တနည်းအားဖြင့် တဘာဝကြတဲ့အကျိုးအကြောင်းညီညွတ်တဲ့နော်အဆုံးမစကားတွေဆိုလို့ရှိရင်သူတို့ဟာတန်ဖိုးထားကြတယ်ဒါကြောင့်မို့လဲသူတို့ဟာကြီးပွားကြတယ်ချမ်းသာကြတယ်ပေါ့နော်အဲ့တော့ဘုန်းဘုန်းတို့တွေလည်းပဲမင်္ဂလာနဲ့ပြည့်စုံခြင်းနဲ့ကြီးပွားချမ်းသာခြင်းနဲ့ဆိုလို့ရှိရင်နော်အပြစ်ပြပြီးတော့စုံမလာတဲ့ပုံကိုရွှေအိုးပြတဲ့လူရွှေအိုးကိုညွန်ပြတဲ့လူလို့သဘောထားနိုင်ရမေးဆိုတဲ့မြတ်စွာဘုရားရဲ့နော်ဒေသနာတော်ကိုဘုံဘုံတို့စွဲမိဖို့လိုမယ်ပေါ့ဟုတ်လားအေးနောက်ပြီးတော့ဘုံဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ဗာပြောခြင်းတုံးဆိုတော့ ဒီဆုံးမတဲ့ဇကားတွေဟာဘလောက်ပဲကောင်းကောင်းပင်ကောကစိတ်ကောင်းနှလုံးကောင်းရှိကြတဲ့ပုံကိုယ်တွေကသာလဲမျက်နှိုးတာပင်ကောကစိတ်ကောင်းနှလုံးကောင်းမရှိဘူးတနည်းအားဖြင့်ဒီဟာတွေရဲ့တန်ဖိုးကို နားမလည်ဘူးဆိုလို့ရှိရင်ဒီလိုဆုံးမတဲ့လူကိုပဲဆရာကြီးလုပ်တယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုပြီးတော့မုန်းရတာတွေရှိတယ်ဒါလည်းမြတ်စွာဘုရားတရားဟောထားတဲ့ဒေသနာတစ်ခုရှိတယ်ဩဝါဒေယနုတတေယအတ္တဘာဇနိဝါရေ တတဟိသောပိယောဟောတိအတ္တဟောတိအပိယောတဲ့နော်ဩဝါဒေယဆုံးမရမယ်အနုတတေယအဖန်ဖန်ဆုံးမရမယ်အတ္တပါဇံမကောင်းတဲ့အကုသိုလ်တရားတွေကနေနိဝါရရေတားမြစ်ပေးရမယ်ဆုံးမရမယ်ဖန်ဖန်ဆုံးမရမယ်မကောင်းတာတွေကိုတားမြစ်ပေးရမယ်ပဝန်းကျင်ပေါ်မှာကိုယ်တကယ်မေတ္တာရှိတယ်ဆိုရင်ပေါ့လေဒါပေမဲ့ဗာဆက်ပြောတာတော့တတဟိသောပိယောဟောတိတဲ့ အဲ့ဒါလိုဆုံးမတဲ့ပုဂ္ဂိုလ်ကိုတတန်ဟီသောပိယောဟောတိစိတ်ကောင်းနှလုံးကောင်းဓာတ်ခံရှိကြတဲ့အဆုံးအမရဲ့တန်ဖိုးကိုသိကြမြင်ကြတဲ့သူတော်ကောင်းတွေကတော့ချစ်မြတ်နိုးတယ်တဲ့ဒါပေမဲ့အတ္တတဟောတိအပိယောတဲ့နော်စိတ်ကောင်းနှလုံးကောင်းမရှိကြတဲ့အဆုံးအမရဲ့တန်ဖိုးကိုနားမလည်ကြတဲ့ပုဂ္ဂိုလ်တွေကတော့အပိယောမချစ်ဘူးတဲ့မကြိုက်ဘူးပေါ့ဆိုလိုတာဒါကိုလည်းဘုန်းဘုန်းတို့မလုပ်ဖို့လိုတော့နားလည်ဖို့လိုတယ်အဲ့ဒါမြတ်စွာဘုရားဒီကဒါလေးဟောတာက နော်ရှင်သာရိပုတ္တရာနဲ့ရှင်မောကလအက္ခတဝကကြီးနှစ်ပါးရဲ့နော်တပည့်တွေနော်အတ္တဇိပုဏ္ဏပတုကဆိုတဲ့အဖွဲ့အစည်းရဟန်းတော်အဖွဲ့တစ်ဖွဲ့ရှိတယ်သူတို့ကဝီနီးနဲ့မကြီးနော်သူတော်ကောင်းတရားနဲ့မကြီးအသက်မွေးဝမ်းကြောင်းပြုကြတာကိုအဲ့ဒါနောက်တော့သတင်းကြားတော့မြတ်စွာဘုရားသွားပြီးတော့နော်ဆုံးမကြီးမရလို့ရှိရင်ပပဇဏိယကံနော်သူတို့နှင်ထုတ်ခြင်းအမှုကိုပြုဆိုပြီးတော့အဲ့လိုခိုင်းကြတော့တချို့လည်းပဲ မနာယူကြဘူးပေါ့နော်လူထွက်သွားကြတာတွေရှိတယ်အဲ့ဒါကိုအကြောင်းပြုတော့မြတ်စွာဘုရားဒီကဒါလေးကိုဟောတာနော်ဩဝါဒေယနုတတေယအတ္တပါစနိဝါဒေယနော်ဘုံဘုံတို့သူတော်ကောင်းအတိုင်းဝိုင်းမှာနေတဲ့ပုံကိုယ်တွေမြတ်စွာဘုရားရဲ့အစုံးမမြတ်စွာဘုရားရဲ့သာသနာမှာနေကြတဲ့ပုံကိုယ်တွေဟာဆုံးမရမယ်အဖန်ဖန်ဆုံးမရမယ်မကောင်းတာတွေကနေတားမြစ်ရမယ်ဒါပေမဲ့ဘာလို့တော့နားလည်ထားမှာတော့ကောင်းတဲ့လူကသာလင်ဒါတွေကိုမြင်လို့တာမကောင်းတဲ့လူကဒါတွေကို အမျက်နှိုးဘူးဆိုတာကို နားလည်ရမယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့နော်ဆုံးမတဲ့လူတွေကိုမိုက်တဲ့လူတွေကမုန်းကြတယ်ဆိုတဲ့ဥစ္စာလေးကိုနော်ဇတ်တော်တွေထဲမှာတော်တော်များများဟောထားတာလည်းတွေ့ရတယ်ရှင်မာကတ္တပကိုတော်မြတ်ကြီးမှာ တပည့်နှစ်ယောက်ရှိတယ်တယောက်သောတပည့်ကလိမ်မာတယ်တယောက်သောတပည့်ကတော့တိတ်ပြီးတော့မလိမ်မာဘူးအဲ့ဒါသူကဘာလဲဆိုတော့ဒီလိမ်မာတဲ့ယဟန်က ထေမြတ်ကြီးရေချိုးဖို့ဆိုရင်လည်းသူကရင်နှွေးကြိုပေးတယ်ဒါပေမဲ့ဟိုမလိမ္မာတဲ့ယဟန်က तू လှုပ်တယ်လို့လိုမျိုး तू ကလှုပ်တယ်ဟိုယဟန်ရင်နှွေးတယ်လို့ပွက်ခါနေပြီဆိုရင် तू ကမထေမြတ်ကြီးတွေသွားလျှောက်တယ်ရှင်ဘုရားကရင်နှွေးအရန်သိမ်းဖြစ်ပါပြီဖေ။ तू တဲထားတဲ့ပုံစံမျိုးပေါ့နော်အဲပြီးပြီဆိုရင် तू ကအရင်လေးတွေပါတွေပြင်းစင်မထေမြတ်ကတော့မသိဘူးအစာတော့တော့ तू ပဲတဲတယ်ထင်တယ်နောက်အဲ့လိုလှုပ်ပါများတော့ဟိုကိုတော်ကလည်းမခံနိုင်ဘူးလေမခံနိုင်တော့တနေ့တော့စောစောလေးနည်းနည်းစောတဲပြီးတော့ရင်နှွေးတွေကို တစ်ခွက်စာလေးလောက်ပဲခြံထားပေါ့ကျန်တာတွေကိုဥတုံးနဲ့အကုန်လုံးခတ်ပေါ့အုပ်ထားအဲ့ဒါသူကလည်းပွဲပြီးထင်ပြီးတော့ရှင်ဘုရားရည်နှွေးရံတာအေးယူခဲ့ဆိုတော့မှရည်နှွေးရမရှိဘူးလေအဲ့ဒီမှာသူ့အကြောင်းတွေအကုန်ပေါ်တဲ့အခါကျတော့အဲ့လိုမလုပ်ရဘူးအဲ့လိုမယိုးသားတဲ့သဘောတွေမလုပ်ရဘူးဟောဆုံးမတာပေါ့အဲ့လိုဆုံးမတဲ့အခါကျတော့သူကစိတ်တူတယ်အော်ငါ့ကိုရေလေးတွင်တယ်ပြောတယ်ပေါ့နော်အဲ့ဒါနဲ့စိတ်တူတော့ဘာလုပ်တုံဆိုတော့မထေမြတ်ကြီးရဲ့တကားလေးအိမ်ကိုသွား မထေမြတ်ကြီးနေမကောင်းတဲ့အတွက်ကြောင့်ကောင်းကောင်းမွန်မွန်လေးတွေချက်ပေးကြဖို့သူကပြောတော့ဟိုကဟင်းတွေပါလေးချက်ပေးတာပေါ့နေမကောင်းဘူးဆိုတော့အဲ့ဒါလေးသူ့သူစားဖြစ်တယ်အဲ့ဒါလည်းတကာတွေနဲ့တွေ့တဲ့အခါကျတော့ပြန်လျှောက်တယ်အရှင်ဖျားတတ်တာပြီလားဘာလားဆိုတော့ဟာငါဘယ်တော့မှနေမကောင်းမဖြစ်ပါဘူးအဲ့ဒီမှာပြန်ပြီးတော့မေးတဲ့အခါကျတော့ပေါ်ပြန်ရောအဲ့ကျတော့လည်းပဲသူ့ကိုဒီလိုမလုပ်ရဘူးဒါမကောင်းဘူးပေါ့နော် အဲ့တော့ကြည်တန်းအစားတလုံးနဲ့ငါ့ကိုပြောပြန်ပြီပေါ့ကို့အပြစ်ကိုတော့မမြင်ဘူးနော်ဟုတ်လားဒါပေမဲ့ तू လှုပ်တာတဲ့လက်ခံနိုင်ကြတော့မရှိဘူးအဲ့လိုမျိုးပြောလို့ဆိုပြီးတော့ဘာလုပ်လဲဆိုတော့မထေမြတ်ကြီးဆွမ်းကန်သွားနေတယ်ဟောသင်္ကန်းကြောင်လေးတစ်ခုလုံးအကုန်လုံးဖြက်အမိုးတွေလည်းဖြက်တိုင်တွေဆွဲနှုတ်ထဲထဲအသုံးဆောင်လေးတွေနှုတ်ခွက်ကလေးတွေပါလေးတွေရှိရလဲအကုန်ရိုက်ခွဲပြီးတော့အဲ့ဒါတော့ထွက်ပြေးရောအဲ့ဒီတည်ရင်ကမြတ်စွာဘုရားကြားတယ်ရှင်မကတ္တပသူ့တပည့်ကိုဆုံးမတာမခံနိုင်လို့တပည့်ကကြောင်းဖြက်ပြေးတယ်ကြားတယ် ချတဲ့ခါကျတော့အဲဇက်တော်လေးတွေဖို့ခေါ်ရတယ်အခုမှဖြတ်တာမို့ငကောလည်းဖြတ်တာပဲဆိုပြီးတော့နော်ဇက်တော်ထဲမှာဖះလောင်းကသူကတင်ကီလဆိုတဲ့နော်စာတိုက်ကလေးတွေငှက်တိုက်ကလေးတွေလှုပ်တဲ့နေရာမှာအလွန်ကျွမ်းကျင်တဲ့ငှက်တစ်မျိုးဖြစ်တယ်အဲ့ဒါတနေ့တော့မိုးကြီးတွေကကြီးကျယ်ရွာတယ်ရွာတော့အဲ့ဒီတစ်ပင်ကြီးပေါ်မှာတော်တော်ငှက်တိုက်ထဲအေးအေးဆေးဆေးပေါ့အခက်လန်းလန်းမှာမြောက်တကောင်ကငုတ်တုလားထိုင်နေတယ်မိုးရီတွေကလည်းရွှဲလို့မြောက်ဆိုတာအိမ်မရှိဘူးလေသူကအဲ့ဒါနဲ့ငှက်တိုက်ထဲကငှက်ကလေးက ဟဲ့ဘာလုပ်နေတာတုံးပေါ့မိုးတွေရွာနေတယ်အတသင့်ပဲခြေတွေလက်တွေလည်းရှိတယ်ခေါင်းလည်းရှိတယ်တန်းတယ်ကိုနေဖို့အိမ်လေးကိုယ့်အကိုလှုပ်ပါလားလူတွေတောင်မှအိမ်တွေလှုပ်ထားတယ်တဲ့လူနဲ့တူတူပဲခြေနဲ့ချောင်းလက်နဲ့ချောင်းနဲ့လူနဲ့ကလည်းတူလိုက်ပါပြီအဲ့တော့ငါခြေတွေလက်တွေခေါင်းတွေဒါလူနဲ့တူတာအဲ့လူတွေလုံငါမှပညာမရှိဘူးတဲ့ယောက်ကပြန်ပြောတာအဲ့တော့ငှက်ကဘာပြောလို့ဆိုတော့အဲစောင့်စည်းမှုမရှိဘဲနဲ့အမြဲတမ်းမငြိမ်တဲ့စိတ်တွေနဲ့လျှက်ပေါ်လော်လီပြီးတော့ နော်စောင့်သိမှုမရှိတဲ့လူဟာချမ်းသာဖို့မလွယ်ဘူးတကယ်ဆိုလို့ရှိရင်တင့်မှာခြေတွေလက်တွေရှိတာပဲအင်္ဂလိပ်ဆောက်ပြီးတော့ကိုယ့်အကိုတတ်ရရနော်မိုးလုံးလေးလုံးလေးနေပါလားလို့သွားပြောလိုက်တာအဲ့ဒါလေးပဲပြောတာပါဟုတ်လားအဲ့ဒါကိုမြောက်က तू ကအတိုက်ထဲကနေရတဲ့အတွက်ကြောင့်ငါ့ကိုနှိမ်ပြီးတော့ပြောတယ်ဆိုတဲ့သဘောမျိုးပေါ့လေဒီအတိုက်ကလေးတွေကနေနေပြီးတော့ပြောတဲ့အတွက်ကြောင့်ဒီအတိုက်ကလေးကိုဖျက်ပြစ်မယ်ဆိုပြီးတော့ တခါတည်းအတင်းဆွဲပြေးလို့ငှက်ကလွတ်ရဘူးမဟာရရထွက်ပြေးရတယ်အငှက်တိုက်လေးလည်းအကုန်ပြက်ရောနော်အဲဒါစဉ်းစားတရားလေးတွေကို ပြောတာနော်တကောကကောင်းတဲ့စကားပြောတယ်ဆိုတော့လည်းပဲတစ်ဖက်ကလက်ခံနိုင်အောင်မှသာလင်အကျိုးကလည်းရှိနိုင်တာ哦အဲဒီဇက်တော်လေးလည်းထင်ရှားတယ်နောက်ထပ်ဇက်တော်တစ်ပုဒ်ရှိသေးတယ်အဲ့ဒီဥစ္စာကလည်းထင်ရှားတယ်ဇက်တော်လေးတစ်ပုဒ်ရှိတယ်နောက်အဝါရိယဇက်တယ်နောက်အဝါရိယပိတာ သားလေးနာမည်အဝါရိယဖေယအဝါရိယပိတာပေါ့နော်သူကဘာလုပ်တုံဆိုတော့ကရုသမားမြစ်ကိုဟိုဘက်ကန်းဒီဘက်ကန်းကူးတာပေါ့လှေသမားဟုတ်လားအဲ့ဒီတုန်းကဖရာလောင်းကချမ်းသာကြွယ်ဝတဲ့တတိမျိုးမှာဖြစ်ပြီးတော့နောက်တော့သူဟာတဝေကရပြီးတော့စီရင်စွန့်ပြီးတော့ရတိဝက်ရတိဝက်ပြီးတော့ဒီဗာရဏတိပြည်လာတဲ့အခါမှာဘယင်ကြီးကကြီးညိုလွန်းလို့သူ့ကိုဥယျင်ထဲထားပြီးတော့ကိုးကွယ် ဘယင်းရဲ့ဆရာအနေနဲ့ကိုယ်ွယ်ခံပြီးတော့နေတာအဲ့ဒါဘယင်းကိုလည်းအမြဲတမ်းဆုံးမတယ်နော်ဘယင်းဆိုတာအမြဲမထွက်ရဘူးဘယင်းအမြဲထွက်တယ်ဆိုလို့ရှိရင်သူများအမြဲထွက်တာလည်းမတူဘူးအများကြီးသူများတွေဆင်းရဲရတတ်တယ်ဒါကြောင့်ကိုယ်ဒေါသကိုထိန်းရမယ်ပေါ့နော်ကာမေဝါယတိဝါရညေနေနေဝါယတိဝါထလီတပ္ပထအနုတာတာမိမတုကုဇရထေတပနော်ရထေတပဆိုတာယထာတွေအများကြီးရှိတဲ့ဘယင်ပေါ့နော် ဘယင်ကိုခေါ်ပြီးတော့ဟောတာဂါမေဝါယတိဝါရင်ကြီးနေနေဝါယတိဝါထလေနော်ရွာမှာပဲဖြစ်ဖြစ်တော်မှာပဲဖြစ်ဖြစ်ဂျိုင်ဝမ်မှာပဲဖြစ်ဖြစ်ကြီးကုန်းထက်မှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်မတ်သူကုဇာအမျက်မထွက်နဲ့အမျက်ထွက်ခြင်းကအကျိုးမရှိဘူးနော်အဲ့ဒါဘယင်ကြီးကအဲ့လိုဟောတော့ကြီးညိုလွန်းလို့အခွန်တသိန်းထက်တဲ့ရွာကြီးတရားနဲ့ပူဇော်တာတဲ့ယတိကိုအဲ့ဒီရွာကြီးယူပါပေါ့နော်တလအခွန်တသိန်းရဒါပေမဲ့ဘုရားလုံးကမယူဘူးဒါယတိရဟန်းနဲ့မအပ်ဆက်ဘူးဆိုတော့ပယ်လိုက်တယ်ပေါ့ အဲ့လိုနဲ့နောက်တော့သူဒီပြင်အရက်ဒေတာတွေကိုနော်သွားရသွားတာလာတာပေါ့တနေရာတဲ့အမြင်မနေဘူးအဲ့လိုသွားရင်းနဲ့ဆိုတော့ကရုသမားနဲ့တွေ့တယ်အဲ့ဒီကရုသမားကသူကဒေါသအလွန်ကြီးတယ်နော်သူကဘယ်တော့ဖြစ်ဖြစ်လေကူးပြီဆိုလို့ရှိရင်အဖိုးခကိုအရင်မပြောဘူးဈေးစကားကိုအရင်မပြောဘူးဟိုဘက်ကရောက်မှဘယ်လောက်ပေးသူကအဲ့လိုတောင်းအဲ့ကြဟိုဘက်ကရောက်လို့ရှိရင်တုံတုံလူနေကစကားများကြရတာပေါ့နော် အမှန်ဆိုလို့ရှိရင်ဈေးဘလောက်စားတဲ့အစားပြက်ပြီးတော့လောက်ရမှာအဲ့လိုမလုပ်အဲ့လိုပဲဘုရားလောင်းကိုလည်းသူအတင်းလာဘုရားလောင်းကလည်းသူ့သဘောကိုမသိဘူးလေရသေးကြီးကလည်းလိုက်လာတာပေါ့ဟိုဘကန်းလည်းရောက်တဲ့အခါကျတော့အဖို့ခတောင်းရောတောင်းတဲ့အခါကျတော့အစားတဲ့အစားပြောမစွန်ငါမှအဖို့ခမပါဘူးလို့သူကလည်းပြောမှာပေါ့အခုကျတော့ဟိုကြမှာတောင်းတဲ့အခါကျတော့တောင်းပေးတရားပဲဆန်ကလည်းမရှိမရှိတော့ဘုရားလောင်းအေးမင်းနောက်ကိုမှတ်တာအစားတဲ့အစားပြီးတော့အဖို့ခကိုတောင်း ဒီဘက်ကျန်းကြံမှာတောင်းတဲ့အခါကျတော့နှစ်ဦးနှစ်ဖက်နော်လူဆိုတာစိတ်ကအမျိုးမျိုးပြောင်းနေတာမကြိုက်တော့မင်းအဲ့ဒါရံဖြစ်ရလိမ့်မယ်ဒါမင်းလောကီလိုငါအကျိုးရှိအောင်ပြောပြတာပြီးတော့မင်းကြည့်ရတာစိတ်ကလည်းတူပုံရလိုက်တာပေါ့နော်ရွာမှာပဲဖြစ်ဖြစ်တောမှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်အမျက်မထွက်ရဘူးဆိုတော့ဘုရင်ကြီးကိုဟောတဲ့ဂါထာလေးကိုပြောတာပေါ့ကာမေဝယရိဝရင်ကြီးနေနေဝယရိဝထက်လေးတပ္ပထအနုတာတာမိမတ္တုကုစိဋ္ဌာနာဝိက လှေသမားပေါ့အတူကြတော့ဟုတ်လားလှေသမားငါပြောမယ်ဘယ်နာလေးမှာပဲနေနေအမျက်ကတော့မထွက်နဲ့အမျက်ထွက်ပြီးဟေးဆိုရင်အဲ့ဒီနာမှာအကျိုးမဲ့တွေဖြစ်လိမ့်မယ်ပေါ့အဲ့လိုပြောတဲ့အခါကျတော့လှေသမားဒါသင်ကငါ့ကိုပေးတဲ့လှေကလားတဲ့အေးဟုတ်တယ်လှေကဆိုရင်လည်းလှေကပဲငါ့မှာအဖို့ခမပါဘူးဒါပဲငါပေးတယ်ရတော့ဒါပဲရှိတာ အဲ့တော့လှေသမားကြီးဟာအဖိုးခမပါဘဲနဲ့လှေစီးရကောင်းလားဆိုတော့ပိုးပြီးတော့စိတ်တို့ပြီးတော့ဘုရားလမ်းကိုတောင်တဲတောင်ပြင်ပေါ်တွန့်လှဲ့ပြီးတော့အပေါ်ကနေကာယခွာပြီးမျက်နှာလက်သီးနဲ့ထိုးတယ်အဲ့ဒီအချိန်မှာပဲသူ့ရဲ့မိန်းမလည်းသူ့အတွက်ထမင်းလာပို့တယ်ထမင်းလာပို့တော့ထမင်းတောင်းကြီးရွက်ပြီးတော့ဟဲ့မလုံနဲ့အဲ့ဒါဘယင်ကိုကိုယ်တဲ့ရသေးပေါ့နော် तू သိတယ်ဒါဘယင်ကိုကိုယ်တဲ့ရသေးကြီးမင်းမင်းနဲ့တင်းလိုက်မယ်မလုံရဘူးလို့ပြောတာပေါ့သူ့ယောက်ျားလှန့်တာ ဒါတော့ပြောရကောင်းလားဆိုတော့စိတ်တူတာယသိအပေါ်တိုးနေတဲ့စိတ်ကမိမအပေါ်ရောက်သွားပြီးတော့မိမပါရိုက်လှဲအမိမလည်းထမိုးကြီးတောင်းကြီးကကြာကွယ်ပြီးတော့ကိုဝင်ရလည်းရှိနေအဲကိုဝင်ရလည်းပြက်ကြဟာပြဿနာအကြီးကြီးဖြစ်တယ်နော်အဲ့ဒီသတင်းကဘယ်ထိရောက်တော့ဘင်းရင်နန်းတော်ထိရောက်ပြီးတော့သူ့ကိုဘင်းရင်ဟိုဟာတွေကမင်းချင်းတွေကလာဖမ်းပြီးတော့သူ့ကိုမင်းမြင့်မင်းတန်းပေးတယ်ဟုတ်လားအဲ့ဒီဇတ်တော်လေးကိုဘုရားမြတ်စွာဘုရားဟောပြီးတော့မြတ်စွာဘုရားဂါထာလေးတစ်ပုဒ်ပြောတာလေအမှတ်သားစရာကောင်း ယာယေဝနုတာတနိယရာဇာကာမဝရံအတ္တရာဇာကာမဝရံအတ္တတာယေဝနုတနုတာတနိယနာဝေကောပဟရိမုခံတဲ့နော်ဒီအဆုံးမလေးကိုပဲဘယင်ကိုပြောတော့ကအခွန်တသိန်းထွက်တဲ့ရွာတရွာရတယ်တဲ့ဒါပေမဲ့ဒီအဆုံးမကိုပဲလှေသမားကိုပြောလိုက်တဲ့အခါကျတော့မျက်နှာကိုလက်သီးနဲ့ထိုးခံရတယ်တဲ့အဆုံးမပြောင်းသွားသလားပြောင်းမသွားဘူးနော်ဒါဒါပဲအဆုံးမတော့ ဒါပေမဲ့ခံယူနိုင်တဲ့ပုံကိုယ်စီကိုပြောတဲ့အခါကျတော့အကျိုးရလက်ကတမျိုးမခံယူနိုင်တဲ့ပုံကိုယ်တွေကိုပြောလိုက်တဲ့အခါကျတော့အကျိုးရလက်ကဘယ်လိုဖြစ်သွားတော့တမျိုးဖြစ်သွားတယ်ဟုတ်လားဒါကဘုံဘုံတို့နော်အစုံအမကိုပြောလို့ကြတဲ့ပုံကိုယ်တွေအတွက်လည်းပဲသတိထားစရာပေါ့နော်အစုံအမဆိုတာလေတန်ဖိုးကို နားလေတဲ့ပုံကိုယ်စီရောက်မှလည်းပဲတန်ဖိုးရှိတာ哦ဟုတ်လားအဲ့တော့ဒီဇက်တော်လေးကဘုံဘုံတို့အလွန်ပြောစရာကောင်းလို့ဒါပြောပြတာပေါ့ဟုတ်လားအင်း အဲ့တော့ဘာပဲပြောပြောဘုန်းဘုန်းတို့ဒီအစုံမတွေဆိုတာလိုင်းနာနိုင်ရင်လိုင်းနာနိုင်တဲ့လောက်လောကီလောကုတ္တရာအကျိုးကျေးဇူးတွေကိုတော့အများကြီးဖြစ်ထွန်းစေတယ်မလိုင်းနာနိုင်ရင်မလိုင်းနာနိုင်တဲ့လောက်နော်ဒုပ္ပဇာဖြစ်ရင်ဖြစ်တဲ့လောက်လောကီလောကုတ္တရာအကျိုးစီးပွားတွေကနေဆွတ်ယုတ်ကြရတယ်ပေါ့ဟုတ်လားလောကီလိုလည်းပဲပြောစကားနားမထောင်လို့ပျက်စီးကြရတာတွေအများကြီးရှိတယ်နော်ဟုတ်လားဘုန်းတို့ဇတ်တော်တွေကအကြောင်းအရာလေးတွေကိုပဲပြောမယ်ဆိုရင်တော့ပြောကြရရှိပါတယ်တခါတားဖတ်နှစ်ယောက်သူတို့က ဒီဘုံတီးပြီးတော့အသက်မွေးဝမ်းကြောင်းပြုတ်ကြတာပေါ့အဲ့ဒါတရွာတရားဝင်ဘုံတီးပတ်စံတွေကလည်းရလာတယ်ရလာအဲ့ရွာပြန်တော့မယ်ဆိုတဲ့အခါကျတော့တားဖြစ်တဲ့လူကဘုံကိုဇလဇက်တီးလာတော့ဖေးကပြောတယ်ဟေးတို့တော့အုံနာဖျားမှာတကယ်လို့မြန်တခိုးတမြတွေရှိနေလို့ရှင် လာလူရင်ခက်လိမ့်မယ်မင်းတီးကျင်လို့ရှင်လည်းပဲနဘင်းရဲ့စစ်တီတွေလာတဲ့ပုံစံမျိုးတစ်ချက်တစ်ချက်ကြာမှာတီးနော်ခဏခဏတီးနေလို့ရှင် တို့ကိုလာလှုပ်လိုက်မယ်လို့ပြောတယ်မရဘူးသူကအဲ့လိုတီးတဲ့အခါကျတော့အစတော့ဘင်းရဲ့စစ်တီတွေများလာသလားဆိုပြီးတော့တခိုးဓမြတွေကတတလေးပဲနေတယ်နောက်ခဏခဏတီးနေတော့ဟာဒါမဟုတ်ဘူးဒီဥစ္စာဟာဘင်းရဲ့စစ်တီမဟုတ်ဘူးဆိုပြီးတော့ထွက်ကြည့်တော့တာဖတ်နှစ်ယောက်ထဲတွေ့တယ်တာဖတ်နှစ်ယောက်ထဲဘုံလေးတီးလာတွေ့တဲ့အခါကျတော့ဝိုင်းပြီးတော့ပါသမယပတ်စံလေးအကုန်လှုပ်သွားတာပေါ့နော်အဲအဲ့ဒါဖေရမြတ်စွာဘုရားဟောထားတာအဲ့ဒါဟုတ်လားနောက်ထပ်ဘုံဘုံတို့ငငယ်ကသဘောကျခဲ့တဲ့ဇတ်တော်တစ်ပုဒ်လည်းရှိသေးတယ် အဲ့ဒါကသူဟာနော်ကို့အကျိုးရှိအောင်ပြောလာပြီးဆုံးမလာပြီးဆိုရင်ကို့ထက်ငယ်တဲ့လူကပဲပြောပြောကို့တပည့်ကပဲပြောပြောဒါကြီးတဲ့လူတွေကလည်းလက်ခံတဲ့နယ်ဆိုတဲ့အမြင်ကိုလည်းပဲဖော်ပြရောက်တဲ့ဇတ်တော်တစ်ခုရှိတယ်။နော်ဝေဒဘဇတ်ဆိုပြီးတော့ဒီဇတ်တော်လေးလည်းပဲတချို့ကြားဖို့ရင်ကြားဖို့လိမ့်မယ်။အဲ့ဒါကနော်ဘုရားလောင်းကအဲ့ဒီတုန်းကသူကဆရာမဟုတ်ဘူးတပည့်။အဲသူ့ဆရာကပုံနာကြီးကစမ်းကြဲတဲ့အတတ်ပညာတစ်ခုတတ်တယ်။အဲ့ဒါကဘာတုံးဆိုတော့ ကောင်းကင်ကိုမော့ကြည့်ပြီးတော့နက်ခတ်တာယာတိုက်တဲ့အချိန်မှာပေါ့နော်အမြဲတမ်းတော့မဟုတ်ဘူးအဲ့လိုနက်ခတ်ကြုံတဲ့အချိန်မှာကောင်းကင်ကိုမော့ပြီးတော့မန္တန်ရွတ်ဖတ်တဲ့စေလို့ရှိရင် ကောင်းကင်ကနေအဖို့တန်တဲ့ရွှေတို့ငွေတို့ယတနာပစ္စည်းလေးတွေကြာလာယတနာမိုးရွာတော့အများကြီးတော့ဟုတ်ဟန်မတူပါဘူးကြာလာအဲ့တော့တစ်နှစ်ကိုတစ်ချိန်နက်ခတ်ကတိုက်တယ်လို့ပြောတယ်အဲ့တော့ तू ကနည်းနည်းတော့ချမ်းသာတာပေါ့အဲ့ဒီပုံသားကြီးကဟုတ်လားအဲ့လိုနဲ့သူတို့နေလာရင်းနဲ့ ဒီတောအုပ်တစ်ခုကိုဖြတ်ပြီးတော့ခရီးသွားကြတာဖះလောင်းနဲ့ဆရာတပည့်နှစ်ယောက်ပေါ့နော်သွားတဲ့အခါကျတော့ဒီဓမြတွေတခိုးတွေကအဲ့ဒီတောအုပ်ထဲမှာ ရှိတယ်ရှိတယ်အဲ့ဒီဓမြတွေတခိုးတွေကသူကသူတို့ရဲ့ဒီစီကံတစ်ခုပေါ့အဲ့ဒါကဘာတော့ဆိုတော့တားဖားနှစ်ယောက်လာတယ်ဆိုလို့ရှိရင်ဖအေနေခဲ့ဒါပြန်ပြီးတော့ပစ္စည်းယူလာရွေးလက်ဒါလိုပဲဆရာတပည့်ဆိုရင်ဆရာနေခဲ့တပည့်ကပြန်သွားပစ္စည်းယူကြီးတယောက်ကိုပြန်ပြီးဆွဲထားလိုက်တော့ဗောနော် အဲ့ဒါကိုသိတယ်သိတယ်သိပြီမလို့သွားတဲ့အခီးကကျုံနေတော့တခုရမြလက်ကလည်းလွတ်ချင်လဲလွတ်မှာပဲဆိုတော့ရဲစွန်ပြီးတော့သွားရတာပေါ့နော်ဒါပေမဲ့တိုးတဲ့ရောက်တော့သူတို့တခုရမြတွေနဲ့တွေ့ရောဖမ်းခံရရောခံရတဲ့အခါကျတော့ဆရာကြီးနေခဲ့ဘာတော်လဲဆိုတော့ဆရာတပည့်ရဆိုတော့အဲ့လိုဆိုတပည့်ရပြန်ပစ္စည်းသွားယူကြည့်ပေါ့ဘလောက်ဘလောက်ယူခဲ့တော့သွားကနီးမှာဘုရားလုံးကတူးတူးလေးမှားတယ်ဆရာဆရာပစ္စည်းမြန်မြန်ယူပြီးတော့မြန်မြန်ပြန်လာခဲ့မယ် ကြာလာရည်လားငါတော့ဆင်းရဲမှာပဲငါ့ကိုတော့နှိပ်စက်တော့မှာပဲဆိုကြောက်ပြီးတော့ပဲဖြစ်ဖြစ်ညံညံလွတ်ချင်လို့ပဲဖြစ်ဖြစ်တတ်ထားတဲ့မန်တန်ကိုလုံးဝမရွတ်လေနဲ့နော်နောက်ခတ်ကြုံတော့မယ်ဆိုတာကိုလည်းဘုရားလောင်းကသိနေတယ်သူကလည်းပဲဟုတ်လားအဲ့ဒါရွတ်လိုက်ရင်ဒုက္ခရောက်လိမ့်မယ်ဆိုတာလည်းသိတယ်သူကအဲ့ဒါမလို့မြန်မြန်ပြန်လာမယ်သီးခံပါလာရွေးပါမယ်တေချာပေါ့ဒါပေမဲ့မန်တန်ကိုတော့လုံးဝမရွတ်နဲ့လို့တေချာမှားမြင်နေတဲ့ကြိုးမြင်နေတဲ့တပည့်ဖြစ်ပြီလို့ဆရာတဲ့ဘိုးမြင်နေတယ် အဲ့နဲ့ဆရာကြီးကလည်းကောင်းပြီကွာဆိုတော့တပည့်ကပစ္စည်းသွားယူအတညလည်းမဟုတ်နှစ်ညလည်းမဟုတ်နည်းနည်းဒေတာလည်းဝေးလို့နေမှာပေါ့တီးမခံနိုင်တဲ့အခါကျတော့အဲ့ဒီညတညမှာနတ်ခတ်ကကြုံရောကြုံတဲ့အခါကျတော့အဲ့ဒီခိုးသားမြတ်ခေါင်းဆောင်ကိုခေါ်ပြီးတော့မင်းတို့ငါ့ကိုဖမ်းတာပစ္စည်းဥစ္စာအတွက်ဖမ်းတာမဟုတ်လားဟုတ်တယ်အဲ့လိုဆိုရင်ပစ္စည်းဥစ္စာရရင်မင်းတို့ငါ့ကိုလွတ်မှာလားအာလွတ်မှာပေါ့ပစ္စည်းရရင်လွတ်မှာပဲအခုရအခုလွတ်မှာအဲ့လိုဆိုလို့ရှိရင်ငါ့ကို ကောင်းကောင်းမွန်မွန်ရေမိုးချိုးပြီးတော့နန့်တာတွေပါတွေလိမ့်ပြီးတော့ပန့်တွေပါတွေပန့်တော့ကောင်းကောင်းမွန်မွန်လုပ်ငါကောင်းငင်မော့ပြီးတော့မန္တန်ရွတ်လို့ရှိရင်ရွှေတို့ငွေတို့ရမှာငါတာမညာလူမဟုတ်ဘူးပေါ့နော်အဲ့လိုပြောတဲ့ခါကျတော့တခုတည်းမတွေကလည်းမယုံတဝက်ယုံတဝက်နဲ့လှုပ်ပေးတာပေါ့နော်လှုပ်ပြီးတော့လှုပ်တဲ့အတိုင်းမန္တန်ရွတ်တော့အဟုတ်ပဲယတနာပစ္စည်းတွေကောင်းငင်နေကြလာဟာအံ့ဩတာပေါ့နော်အဲ့ဒါနဲ့အခုပစ္စည်းဥစ္စာရရင်အခုလွတ်မယ်ဆိုတဲ့လူတွေကဘယ်လွတ်မလို့ဟာတဲ့ဥစ္စာကြီးကဒါရွှေတွင်းကြီးပဲလေဟုတ်လားအဲ့ဒါနဲ့သူ့ကိုကြိုးတောင် ပြန်ပြီးတော့ထပ်တုပ်သွားတာပေါ့နော်တခါတည်းအဲ့ဒီပစ္စည်းတွေယူပေါ့အဲ့ဒီဥစ္စာကိုအဲ့လိုဖြစ်တဲ့အချိန်မှာနောက်ထပ်အဲ့ဒီတောထဲမှာသူတို့လိုပဲဓမြတက်ဖွဲ့ရတယ်ရှိသေးတယ်ရှိတဲ့အခါကျတော့ဒီကောင်းလေးလက်ကပစ္စည်းကိုလူမယ်ဆိုတော့သူတို့ကစောင့်နေကြတာတခိုးလက်ကတဝက်လူပေါ့နော်အဲ့တော့ယတနာပစ္စည်းတွေလည်းတွေ့တယ်လူတယောက်ဖမ်းလာတာကိုလည်းတွေ့ရဆိုဟိုလူတွေကသူတို့ကမရှင်နိုင်တဲ့အခါကျတော့မင်းတို့ငါတို့မဖမ်းနဲ့ငါတို့နဲ့မတိုက်နဲ့ဒီပစ္စည်းတွေကဟောဒီပုံသားကြီးကကောင်းငင်မော့ကြည့်ပြီးတော့ရွတ်လို့ရတာ အဲ့တော့မင်းတို့ငါတို့ဟောဒီပုံနာကြီးပေးမယ်ဟာသဘောတူညီမှုလို့သူ့အယောင်းဝယ်နေနဲ့လောက်ကြတော့တာလေတပည့်ပြောတဲ့စကားနားမထောင်လို့ဟုတ်လားအဲ့ဒါနဲ့ဟိုလူတွေကပစ္စည်းယူပြီးထွက်သွားကြဒီပုံနာကြီးထားခဲ့အဲ့တော့နောက်တစ်ဖွဲ့ကလည်းကင်ပုံနာကြီးတို့လည်းပဲလှုပ်ဆန်းပါအောင်စေနာလေးမြစ်တာလေးနဲ့ရွတ်ဆန်းပါအောင်ပေါ့ဟာနက်ခတ်ကမကြုံဘူးဟာလိန်ညာပြောတယ်ဆိုတော့သူ့ကိုတတ်ပြစ်တယ်နော်တပည့်စကားနားမထောင်လို့သေရတာနော်အဲ့ဒါနဲ့အဲ့ဒီတပည့်အဲ့ဒီဓမြတွေဟာနောက်တစ်ဖွဲ့နောက်ကိုလိုက်ကြတာပေါ့အရှင်ယရနာတွေလိုက်လှူကြရင်းနဲ့ အချင်းချင်းဒီဥစ္စာပစ္စည်းနဲ့တွေ့တဲ့အခါကျတော့တတ်ကြတတ်ကြရင်းနဲ့နောက်ဆုံးတယောက်မှမကြံဘူးအကုန်လုံးဒုက္ခရောက် ဟုတ်လားအဲ့ဒါဘုရားလောင်းကစိုးတထိတ်ထိတ်နဲ့ပေါ့ငါဆရာကြီးငါစကားတော့နားမထောင်တော့ဘူးနဲ့တူတယ်ဟုတ်လားအဲ့ဒါနဲ့သူလာတော့ဒီမှာဆရာရဲ့အလောင်းကိုအရင်တွေ့တယ်တွေ့ပြီဆိုတော့ဒါသေးကြပြီအဲ့လိုဆိုလို့ရှိရင်ဒီဓမြတွေလည်းပဲသေကြမှာပဲဒီဥစ္စာပစ္စည်းအတွက်နဲ့ဆိုတော့ရှားတော့အဲ့ဒီမှာတွေ့တော့ဒီပစ္စည်းကိုသူယူပြီးတော့ပြန်တယ်ဆိုတော့ဝိဒပ္ပဇ္ဇဆိုတာရှိတယ်ဟုတ်လား ဒါပါလေဆိုရင်ပြောတဲ့စကားတဘာဝကြတဲ့အတိပ္ပယ်ရှိတယ်ဆိုလို့ရှိရင်မလုပ်နိုင်မို့လို့တော့နားထောင်နိုင်မို့လို့တယ်နားမထောင်ဘူးနော်ချစ်ကက်ကက်လုံနေတယ်ဆိုရင်ဒါအကျိုးမဲ့တွေအများကြီးဖြစ်နိုင်တယ်ပေါ့ဟုတ်လားဒါမှမဟုတ်ဘုံဘုံတို့ဒီမင်္ဂလာတရားကပြည့်စုံရင်အကျိုးကြီးသလောက်မပြည့်စုံရင်သူကလည်းပဲအများကြီးဆုတ်ယုတ်ပျက်စီးနိုင်တယ်ပေါ့နော်ဒါကြောင့်မြတ်စွာဘုရားစောတော်ကဘုံဘုံဏိဒန်းထဲမှာပြောတယ်လေသောဝသတ္တတာဆိုတာကြီးပွားချမ်းသာကြောင့်တရား6ပါးထဲမှာတပါးအပါဝင်နော်ဒောဝသတ္တတာ နော်ဆုံးမချက်ကိုနားမထောင်ဘူးမနာခံနိုင်ဘူးဆိုတာဆွတ်ရုပ်ကြောင့်တရား6ပါးထဲမှာတပါးအပါဝင်ဖြစ်တယ်ပေါ့ဟုတ်လားဒါကြောင့်ဒီမင်္ဂလာတရားနဲ့ပြည့်စုံဘုံဘုံတို့တွေကမလုံနိုင်ဘူးလို့တော့နာယူလွယ်တဲ့စိတ်ရှိဖို့လိုတယ်ပေါ့နော်အဲ့တော့အထူးသဖြင့်တကယ်ချမ်းသာကြောင်းတရားဒုက္ခငြိမ်းကြောင်းတရားနော်အလုံးကိုတွေ့ရခဲ့ကြုံရခဲ့တဲ့မြတ်စွာဘုရားရဲ့အဆုံးအမတွေနဲ့တွေ့တဲ့အချိန်မှာဘုံဘုံတို့ကဘလို့အဆုံးအမတွေကိုနော်နာယူကြမလဲ လက်ခံကျင့်သုံးကြပါလေဒါပိဋကတ်သုံးပုံနိကေ9ရက်မြတ်စွာဘုရားဆုံးမခဲ့တာတွေအကုန်လုံးဟာတကယ်တမ်းကဒုက္ခငြိမ်းချောင်းချမ်းသာချောင်းနေကြည့်ပဲဟုတ်တယ်မဟုတ်လားမြတ်စွာဘုရားဆုံးမထားတယ်ဆိုလို့ရှိရင်ဘုန်းဘုန်းတို့စိတ်ထဲမှာဩဒါဘုရားဟုတ်ခဲ့တာနော်လေတင်ချင်းတဲ့ကဘာတဲ့ပါရမီဖြည့်ပြီးတော့မှအတိတူးညံတူရပြီးတော့မှအဲ့ဒီတိတဲ့အတိုင်းမြင်တဲ့အတိုင်းတကယ်ပြောခဲ့တာဟိုတနေ့ကဘုံဘုံပြောတာမှတ်မိသေးလား ကိလေသာပြိဋိဘံဆန်တဲ့နေ့ဘုရားဖြစ်တဲ့ညဘုရားဖြစ်တဲ့ညဟုတ်လားနောက်ခန္ဓာပြိဋိဘံဆန်တဲ့ညနောက်ဆုံးပြိဋိဘံပြုတဲ့ညပေါ့နော်အဲ့ဒီညနဲ့ညကြားမှာမြတ်စွာဘုရားပြောခဲ့တဲ့စကားတွေဟာပြောတဲ့အတိုင်းဟုတ်တယ်မှန်တယ်ဒါကြောင့်မြတ်စွာဘုရားဒီတထာဂတမြည်တယ်ဆိုပြီးတော့ကိုယ်တိုင်ဟောခဲ့တာရှိတယ်ဟုတ်လားအဲ့တော့ဘုံဘုံတို့ကြားနေကြတဲ့အစုံအမတွေဆိုတာတကယ်တမ်းကအဲ့လိုမျိုးတန်ဖိုးဖြတ်လို့မရတဲ့နော်ချွတ်ယွင်းချက်လုံးဝမရှိတဲ့အစုံအမမျိုးဖြစ်တဲ့အတွက်ကြောင့် ဘလို့အဆုံးမမျိုးလေးပဲတွေ့တွေ့ဒါလေးကိုဘုံဘုံတို့ကမြင့်မြတ်နုံနုံတန်ဖိုးထားပြီးတော့မလုပ်နိုင်ဖို့လို့တော့ခံယူနိုင်ဖို့လိုမယ်ပေါ့နော်နားထောင်လွယ်တဲ့စိတ်ရှိရမယ်ပေါ့ဟုတ်လားအဲ့လိုဆိုလို့ရှိရင်ဒီမင်္ဂလာနဲ့ပြည့်စုံပြီးတော့ဘုံဘုံတို့တွေအများကြီးအကျိုးရှိကြတပုံကနေကုန်းပိုင်းလေးဒီနောက်ဆုံးပိုင်းလေးမှာဘာပြောကျင်တော့ဘာပြောဖို့စဉ်းစားထားတော့ဆိုတော့မြတ်စွာဘုရားရဲ့အဆုံးအမတွေဆိုတာအလွန်ကျေပြန့်တယ်ပေါ့နော်တတ္တဝါတို့ရဲ့အကြိုက်စရိုက်နဲ့အညီ အမျိုးမျိုးရှုထောင့်မျိုးစုံကနေဟောခဲ့တာဖြစ်တဲ့အတွက်ကြောင့်ဒေသနာတွေဟာလိလလိုက်စားမယ်ဆိုရင်စုံနိုင်ပေါ်ရမရှိတော့အောင်ကိုများပြားလှတယ်ပေါ့နော်သို့တော်လည်းပဲဘလောက်ပဲများပြားတယ်ပြောပြောအနှစ်ချုပ်လိုက်မယ်ဆိုရင်မြတ်စွာဘုရားတို့ရဲ့ဒါဘုရားတဆူတော်မဟုတ်အဆူဆူသောဘုရားတို့ရဲ့အဆုံးအမဆိုပြီးတော့ဘုံဘုံတို့မှာအလုံးကိုပဲတန်ဖိုးဖြတ်လို့မရတဲ့အဆုံးအမတွေအကောင်းထဲမှာရှိထားပြီးသားအဲ့ဒါပါလေမကောင်းမှုရှောင် ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဟုတ်တယ်မဟုတ်လား တဗ္ဗပါပတအကရဏကုသလတုပတံပရာသစိတပရိယောတပနအေတံဗုဒ္ဓနာသာသနံဟောဒီအဆုံးမ၃ချက်ဟာဖះအဆူဆူတို့ရဲ့အဆုံးအမတွေဟုတ်လားကြောင်းကြိုးပြညွန်ဆုံးမစကားကိုပြောကြားလာကနာလွယ်စေဒီမင်္ဂလာနဲ့ပြည့်စုံဖို့အတွက်ဒီအဆုံးအမကိုဘုံဘုံတို့တွေဟာကျန်တာတွေလည်းဘုံဘုံတို့ကြားဥပါတယ်အများကြီးသိနေမြင်တယ်သို့တော့လိုရင်းလေးကိုလည်းစိတ်ထဲမှာစူးစီးပြီးတော့ အမြဲတမ်းကိုယ်စိတ်ထဲမှာစွဲနေတဲ့အဆုံးအမမျိုးလည်းရှိသင့်တယ်လို့ဘုံဘုံထင်တယ်ပေါ့နော်ဒါမျိုးကအမြဲတမ်းဟိုစိတ်ထဲမှာစွဲနေသင့်တယ်ဆိုကြပါစို့မနေ့လင်းလာပြီอืมငါမျက်စွာပဲအဆုံးအမနဲ့အညီနေမယ်ဘယ်အဆုံးအမနဲ့ငါနေမှာတော့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဟုတ်လားတပ္ပပပတအကရဏံငါစိတ်ထဲမှာမကောင်းတဲ့အတွေးတွေဖြစ်စေရဘူးမကောင်းတဲ့စကားတွေငါနှုတ်ကမထွက်စေရဘူး မကောင်းတဲ့အပြုအမူတွေငါခန္ဓာကိုယ်ဟာမဖြစ်ပေါ်စေရဘူးဒီလိုမျိုးပေါ့နော်ကောင်းတာတွေမှန်သမျှငါလုပ်မယ်စိတ်ထဲမှာလည်းကောင်းတဲ့အတွေးကောင်းတဲ့အပြောကောင်းတဲ့အကြံကောင်းတဲ့အပြုအမူငါဒါတွေကိုစူးစမ်းမယ်ငါရဲ့စိတ်ကလေးကိုလည်းဖြူစင်အောင်တန့်ရှင်းအောင်နော်ຢာကဒေါသမောဟအညစ်အကြေးတွေကင်းတဲ့ကင်းအောင်ငါသတိပဋ္ဌာန်ဘာဝနာကိုစူးစမ်းပြီးတော့ငါဒီဆုံးမကိုလည်းလိုက်နာမယ်ဒီသုံးချက်ဆိုရင်အလွန်အလွန်ကြီးကိုဘာဖြစ်နေပြီတော့ပြည့်စုံနေပါနော်တဘာလို့မြတ်စွာဘုရားဒီလိုမျိုးဆုံးမတယ်လေ စဉ်းစားကြည့်မကောင်းမှုရှောင်ခိုင်းတယ်ဆိုတာမကောင်းမှုရဲ့အကျိုးဆက်ဖြစ်တဲ့ဆင်းရဲဒုက္ခနဲ့တွေ့မှာဆိုလို့နောက်ဆုံးအပေလေးပါးထိငရဲကြသည်ထိကြီးမားတဲ့ဒုက္ခတွေအကုန်လုံးဟာဒီမကောင်းမှုရဲ့အကျိုးဆက်တွေကြီးပဲဟုတ်လားအပေါ်ယံဘုံဘုံတို့ကြည့်မယ်ဆိုလို့ရှိရင်လည်းမကောင်းတဲ့စိတ်မွေးလိုက်တယ်မကောင်းတာပြောမိတယ်ဆိုလောလောဆယ်လည်းပဲဒါပူလောင်ရတယ်ပင်ပန်းရတယ်ဆင်းရဲရတယ်ဟုတ်လားဆင်းရဲမှဆိုလို့မကောင်းတာကိုမလုပ်နဲ့လို့ပြောတာ အဲ့တော့မကောင်းတာကိုရှောင်လိုက်ခြင်းအပြင်ကိုယ့်ကိုယ်မစင်းရအောင်ကိုဟာကြိုးပမ်းအထုတ်ပြီးသားဖြစ်သွားတယ်ကိုကိုယ်တိုင်ပဲအဆုံးအမကိုလိုက်နာခြင်းအပြင်ကိုယ့်ကိုယ်ကိုစင်းရဲနေအောင်လုပ်ပြီးသားဖြစ်သွားတယ်ပေါ့ဟုတ်လားကောင်းတာကိုဘာကြောင့်မြတ်စွာဘုရားပြုလို့တိုက်တွန်းတယ်လဲကောင်းမှုရဲ့အကျိုးဆက်ဖြစ်တဲ့ချမ်းသာဒုက္ခနဲ့ပြည့်စုံစေခြင်းလို့နောက်စိတ်ကောင်းလေးမွေးလိုက်တယ်အပျော်ကောင်းလေးထွက်သွားတယ်အပြုမူကောင်းလေးဟာအလုတ်ကောင်းပြီဟေ့ဆိုတာနဲ့အဲ့ဒီချိန်မှကိုပဲစိတ်ဟာကြည်နူးရတယ်နှစ်သက်ရတယ် အကျိုးရလက်ထွက်လာပြီဆိုလို့ရှိရင်လည်းပဲဒါအများကြီးချမ်းသာရတယ်ပေါ့ဒါကြောင့်ကောင်းမှုဆောင်ဆိုတဲ့အဆုံးအမကိုလိုက်နာခြင်းအပြင်ကိုကိုကိုချမ်းသာအောင်ဘုံဘုံတို့တွေကလှုပ်ပြီးသားဖြစ်နေတယ်သူများလာလှုပ်ပေးလို့မရဘူးနော်ကိုမစင်းရအောင်လည်းသူများလာလှုပ်ပေးလို့မရဘူးကိုချမ်းသာအောင်လည်းသူများလာလှုပ်ပေးလို့မရဘူးအဆုံးအမကိုလိုက်နာသောအဖြစ်သာလည်းဘုံဘုံတို့တွေကကိုကိုကိုမစင်းရအောင်ကိုကိုကိုချမ်းသာအောင်လုပ်လို့ရတယ်ဘယ်နည်းနဲ့လုပ်ရမှာတော့မကောင်းမှုရှောင်ကောင်းမှုဆောင်တဲ့နည်းနဲ့မစင်းရအောင်ချမ်းသာအောင်လုပ်ရမှာ ဟောနောက်ဆုံးစိတ်ကိုဖြူအောင်ထားတဲ့ဘလောက်ကောင်းတော့ဘုန်းတို့ရဲ့စိတ်ကလေးကတတိနဲ့သာထိမ့်ကွမထားဘူးဆိုလို့ရှိရင် तू ကလွင့်ညင်ရလွင့်ပြန့်ညင်ရပြန့်တွေးညင်ရတွေးငွေးညင်ရငွေးနေတဲ့သဘောပဲအဲ့တော့အာယုံကလည်းအမြဲတမ်းတွေ့နေကြုံနေတာဟုတ်လားအဲ့ဒါကိုကတတိမရှိဘူးဆိုလို့ရှိရင်ဒီအာယုံနဲ့တွေ့တိုင်းဒီစိတ်ကညှဉ်းနှွမ်းမှုတစ်မျိုးမဟုတ်တစ်မျိုးကတော့ तू ဖြစ်နေတယ်နော်ဆွဲမဲ့မှုယာကကိုဒီနေရာမှာမလအညစ်အကြေးလို့ခေါ်တယ်စိတ်ရဲ့မလပေါ့နော်အန္တရာမလ အဲ့လိုမြတ်စွာဘုရားဟောတယ်မကျေနပ်မှုစိတ်ထဲမှာတခုခုမြင်လိုက်တယ်ကြားလိုက်တယ်မကျေနပ်မှုဖြစ်သွားတယ်ဆိုရင်ဒါအန္တရာမလအတွင်းထဲမှာအညစ်အကြေးပေရတယ်လို့ခေါ်တယ်ဟုတ်လားအဲ့လိုရာဂဒေါသမောဟမာနအိတ်တာမစ္စရိယစရှိတဲ့နော်မကောင်းတဲ့အညစ်အကြေးတွေဖြစ်လာတာများလာရင်ဒီစိတ်ဟာစောစောကပြောတဲ့နော်အနှီးစေရဲ့အထင်းစေရဲ့လက်နှီးစုပ်လိုဖြစ်တာပေါ့နော်အဲ့ဒါကိုဘုံဘုံတို့ကဘာလုပ်ရမှာတော့တန်ရှင်းအောင်ဖြူရှင်းအောင်ကြိုးပမ်းအထောက်ရတယ် ဘယ်နည်းနဲ့ကြိုးစားရတော့ဆိုတော့တတိထားတဲ့နည်းနဲ့ကြိုးစားရတယ်တတိပဋ္ဌာန်တရားပွားတဲ့နည်းနဲ့ကိုယ်စိတ်ကိုဖြူစင်အောင်တန်ရှင်းအောင်ကြိုးစားရတယ်အဲ့ဒါဖြူစင်တန်ရှင်းမှုရှိလာလေလေဒီစိတ်ကအစွန့်ရည်တတိမြင့်လာစိတ်ကကြည်လင်းလာပြီးတန်ရှင်းလာပြီဆိုလို့ရှိရင်သူကဘာဖြစ်တုံအဓိကကတော့တိနိုင်မြင်နိုင်စွမ်းမြင့်လာဟုတ်လားဒါမှမဟုတ်မြတ်စွာဘုရားဥမာပေးတာရှိရဲ့လေကြည်လင်းနေတဲ့ရေထဲမှာနော်ရောက်သွားလေးတွေခယူလေးတွေကြောက်စတစ်ခဲလေးတွေ အမိုက်ကလေးတွေကြားတယ်အကုန်မြင်နေတယ်ရေကကြီးလင်းနေလို့အဲ့လိုပဲကြီးလင်းတဲ့စိတ်နဲ့ကိုယ့်ရဲ့အကျိုးစီးပွားကိုမြင်လိမ့်မယ်သူတို့ရဲ့အကျိုးစီးပွားကိုမြင်လိမ့်မယ်နောက်ဆုံးဥတ္တရိမနုဿဓမ္မလို့ဆိုတဲ့လူတို့သိထားတဲ့တရားထက်ပိုလွန်ပြီးတော့မြင့်မားတဲ့မဲ့ညံဖုန်ညံလို့ဆိုတဲ့တရားတို့တရားမြတ်တွေကိုတောင်သိနိုင်လိမ့်မယ်မြင်နိုင်လိမ့်မယ်လို့မြတ်စွာဘုရားဟောရေးကြည့်ရင်အကုန်လုံးရေးထဲရှိတာမြင်ရတယ်လို့စိတ်ကြည့်ရင်လည်းပဲစွမ်းအတ္တိထက်လာတဲ့အတွက်ကြောင့် အတိအမြင်တွေဟာမြင့်မားလာတယ်ဘယ်ထိမြင့်တော့ဆိုနိဗ္ဗာန်မြင်သည်အထိမြင့်သွားတယ်။နော်ရေနောက်နေရင်ရေထဲရှိတာမမြင်ရဘူး။ရေထဲကဝါချင်းချင်းနဲ့နောက်နေတယ်တိမ်လားနဲ့လားလည်းမသိဘူး။ဘာတွေရှိတယ်မရှိဘူးဆိုတာလည်းမသိဘူး။မမြင်ရဘူးနောက်နေတာ哦။အဲ့လိုပဲစိတ်ကလည်းနောက်ကျနေတယ်ဆိုတော့ပြောတဲ့အညစ်အကြေးတွေဖုံးပြီးတော့နောက်နေတယ်ဆိုရင်ကိုကိုကဘာလို့လို့ကောင်းလို့ကောင်းမယ်မှမသိ။သူများအတွက်လည်းပဲကောင်းရုပ်ကောင်းရပါဆိုတာမသိ။ဟုတ်လား။မဉ္ဇဉ်ဘုံဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုမြင်ဖို့ဆိုတာကြတော့ပို့ပြီးတော့ ဝေးကွာသွားတာပေါ့ဟုတ်လားဒါမှမဟုတ်ကိုယ့်ရဲ့စိတ်ကလေးကြီးလင်အောင်တန့်ရှင်းအောင်အပြစ်ကင်းအောင်ဘုံဘုံတို့တွေဟာအဲနောက်ဆုံးအဆုံးမှအမြင့်မားဆုံးအဆုံးမှလို့လဲဆိုနိုင်တဲ့သစိတပရိယောတပနံစိတ်ကိုဖြူစင်အောင်ထားရမယ်ဆိုတဲ့အဆုံးမှကိုလည်းပဲဘာလို့ဖို့လို့တော့လိုက်နာရမယ်ပေါ့ဒါကိုလိုက်နာနိုင်ရင်လိုက်နာနိုင်တယ်လို့ကိုယ့်ရဲ့အတိညာကိုယ့်ရဲ့စိတ်အည်အသွေးကိုကိုကိုယ်တိုင်မြင့်တင်ရရောက်တယ်ပေါ့နော်နော်စိတ်ကအတိအမြင်ပြောင်းသွားရင်ဘဝပြောင်းတာပဲတကယ်တမ်းကဟုတ်လားဒါကြောင့်မလို့ ဒီသောဝသတ္တတာမင်္ဂလာနဲ့ပတ်သက်ပြီးတော့အစိုးမကိုနာယူနိုင်ခြင်းဟာမင်္ဂလာဆိုတာနဲ့ပတ်သက်ပြီးတော့ဒါလေးကိုဘုံကနောက်ဆုံးအပိုင်းလေးကိုပြောတာဟုတ်လားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင် စိတ်ကိုထားဒါလေးအမြဲတမ်းစွဲတဲ့နယ်ဘဝမှာဒါအကောင်းဆုံးနေနည်းပဲနော်ဒီစီးဒီမြင်းကလေးနဲ့နေသွားမယ်ပေါ့နော်စီးမြင်းစီးကန်းဟုတ်လားစီးဆိုတာပါတော့ရွာတရွာမှာဘေးကစီယိုးကာထားတယ် လုံခြုံအောင်လို့လုပ်ရတာပေါ့နော်သူစီကိုစီဆိုတာလည်းရှိတယ်ဟုတ်လားမြင်းဆိုတာပါတော့အခုဘုံဘုံတို့လက်သမားတွေပါတယ်သူတို့လှုပ်လှုပ်လှုပ်ပြီးဆိုရင်မြင်းအရင်ချရတယ်ခဲလေးအရင်ချရတယ်ဒါမှမမှားတာ哦ဒါကြောင့်ဘုရားဟောထားတဲ့တရားဒေသနာတွေကိုသုတ်တန်တနော်သုတ်တန်ဆိုတာမြင်းလို့အဓိပ္ပာယ်ရမြင်းဆိုတာစီးတဲ့မြင်းကိုပြောတာမဟုတ်ဘူးနော်ခဲတံလေးနဲ့ကြောင်းထားတဲ့မြင်းကြောင်းကလေးကိုပြောတာ ဟုတ်လားကိုယ့်ရဲ့ဘဝကိုနော်မတင်းအောင်မဆောင်းအောင်မမှားအောင်မလွဲအောင် ဒီမြင်းလေးကိုကြည့်ပြီးတော့နေသွားဒါကိုပြောတာနော်ကန်းဆိုတာဘာတုံးရေတွေဘာတွေကကန်းကိုမလွန်ဘူးသမုဒ္ဒရာရဲ့ကန်းမြစ်ကန်းဟောရှိရနော်အဲ့လိုပဲစိတ်ကိုစီမြင်စီကန်းအဲ့လိုမျိုးတကယ်ကိုစနစ်တကျမြတ်စွာဘုရားဟောထားတဲ့ဒေသနာနဲ့အညီနော်နေထိုင်နိုင်ခြင်းကအကောင်းဆုံးစီမြင်အကောင်းဆုံးစီကန်းနဲ့နေတာပဲဟုတ်လားဒါကြောင့်မနေ့လင်းလာပြီဆိုရင်ငါဒီကနေ့နော်ဒီစီမြင်၃ချက်နဲ့ဒီစီကန်း၃ချက်နဲ့နော်အညီ နော်အခါအားလျော်စွာနေနေမယ်အခါအားလျော်စွာဆိုတာနော်မကောင်းမှုရှောင်စရာကြုံလာရင်ရှောင်မယ်ပေါ့နော်ကောင်းမှုဆောင်ဆိုတာလည်းဟိုဆောင်ခွင့်ကြုံလာတယ်ဆောင်ခွင့်ကလည်းကိုလုံမယ်ဆိုရင်လုံခွင့်ရနေတာကြီးပဲဟုတ်လားလူတွေတန်းတယ်ဆိုတာဒါလည်းအမျိုးမျိုးအလူကံပုဂ္ဂိုလ်ရှားတယ်အလူဝယ်ပစ္စည်းရှားတာဒါသူကနည်းနည်းလေးအလုံးရှုပ်တဲ့အပိုင်းလေးနည်းနည်းတော့ရှိတာပေါ့ဟုတ်လားအဲမေတ္တာပွားမယ်ဟဲ့ဆိုရင်ဘာလိုသေးတုံးဘာမလိုအခုကောက်ပွားအခုထိုင်ရင်းနဲ့လှုပ်လို့မရဘူးလားရတယ်နော် အဲ့လိုပဲစိတ်ကိုဖြူအောင်ထားတဲ့အလုပ်လည်းအချိန်မွေးလုပ်လို့မရဘူးလားရတယ်နော်ဒါကြောင့်ဘုန်းဘုန်းတို့ဒီအဆုံးအမဆိုတာနဲ့ပတ်သက်ပြီးတော့ဒါလေးကိုအခြေခံကြားကြမှတ်မှတ်သားသားရှိဖို့ပြောတာလူတိုင်းသိတော့သိပြီးသားပဲဒါပေမဲ့ဘဝမှာဒီဟာဒီလောက်ကျေပြန့်ပြီးတော့ဒီလောက်ထိရောက်ပါလားဆိုတာလေးကိုမြင်တတ်ဖို့ပြောပြတာဟုတ်လားမကောင်းမှုရှောင်ရတယ်ဆိုတာအကျိုးဆက်ဖြစ်တဲ့ဒုက္ခတွေနဲ့တွေ့မှာစိုးလို့ကောင်းမှုဆောင်ရတယ်ဆိုတာအကျိုးဆက်ဖြစ်တဲ့ချမ်းသာဒုက္ခနဲ့ပြည့်စုံစေဖို့ စိတ်ကိုဖြူအောင်ထားရတယ်ဆိုတာစိတ်ရဲ့မြင်နိုင်သိနိုင်စွမ်းတွေမြင့်မားပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာကိုရပြီးတော့ဒုက္ခငြိမ်းဖို့လို့ဟုတ်လားဒါလေးတစ်ပိုင်းနောက်ထပ်ဘုံဘုံကဒီအဆုံးအမနဲ့ပတ်သက်ပြီးတော့နောက်အဆုံးအမလေးတစ်ခုစိတ်ထဲမှာအမြဲတမ်းရှိတဲ့အဆုံးအမတစ်ခုပေါ့နော်အဲ့ဒါမြတ်စွာဘုရားဆုံးအမတွေအများကြီးတွေကအရေးပါတယ်လို့ထင်တာလေးကိုဘုံဘုံကပို့ပြီးတော့ပြောနေတာပေါ့ရွေးပြီးတော့ပြောနေတာအဲမကောင်းမှုရှောင်ကောင်းမှုဆောင်ဖြစ်အောင်စိတ်ကိုဒါဟုတ်ပြီနောက်ထပ်သူ့လိုပဲအရေးပါတာတစ်ခုရှိသေးတယ်အဲ့ဒါပါတော့ ဇာယထဘိခဝေမာပမာတ္ထမာပိစ္ဆဝိပတိတာရိနောအဟုဟောတာအယံဟောအမကံအနုတာတနိဩလေးနဲ့တဲ့တုတ်တန်တော်တော်များများမှာနောက်ပိုင်းလေးမှာမြတ်စွာဘုရားဒါကိုထည့်ပြီးတော့ဟောတာကိုတွေ့ရတယ်ယံဘိခွေတတ္ထာရကရဏီယတာဝကနာဟိတိတိနံအနုကံပေနအနုကမ္မဥပါဒါယကတံဝတ္တမယဧတန်ဒီဘိခွေဒုက္ခဏိဧတန်ဒီတုံညာကာရဏီတုံညာကာရဏီအဓိပ္ပာယ်ဘာပြောအောင်ဆိုယဟန်တို့တဲ့မြတ်စွာဘုရားက နော်တတ္တဝါတွေရဲ့အကျိုးရှိးပွားကိုလိုလားတဲ့အတွက်ကြောင့်တတ္တဝါတွေကိုလည်းတနာတဲ့အတွက်ကြောင့်တနာသည့်အားလျော်ဆိုတာဘုရားကသူလုပ်ရမယ့်အလုပ်ကိုလုပ်ပြီးပြီတဲ့အဲ့ဒါဘာတုံးဆိုတော့စောစောပြောတဲ့မစင်ရဲကြောင်းချမ်းသာကြောင်းနိဗ္ဗာန်ရောက်ကြောင်းနော်ဘဝတန်တရားလွတ်မြောက်ကြောင်းနော်သူတော်ကောင်းတရားတွေကိုတန်းစီပြီးတော့မြတ်စွာဘုရားဟောထားတာအဲ့ဒါမြတ်စွာဘုရားရဲ့အလုပ်ပေါ့နော်တာဝကတို့ရဲ့အကျိုးရှိးပွားကိုလိုလားလို့တနာသည့်အားလျော်စွာနော်မြတ်စွာဘုရားသူလုပ်ရမယ့်အလုပ်ကိုလုပ်ပြီးပြီတဲ့နော် တံဟောတံမယအဲ့ဒါသူ့အလုပ်သူလုပ်ပြီးသွားပြီအေတာနိဘိခွေဒုက္ခမူလနေအေတာနိတုံညာတယ်ဒီဟာတစ်ပင်ရင်ဖြစ်တယ်ဒီဟာစိတ်ငြိမ်ရအရာဖြစ်တယ်ဆိုလိုတာအဲ့ဒီနေရာကိုသွားသွားပြီးတော့ဘာလုပ်ခိုင်းတော့ဇာယာထဘိခဝေမာပမာဒထအဲ့အဲ့ပါဠိလေးအဲ့ဒီကဆက်လာတာဟုတ်လားဇာယာထဘိခဝေမာပမာဒထယဟန်တို့တဲ့ပွားများပြီးတော့နေကြတနည်းအားဖြင့်စိတ်မှာဖြစ်နေတဲ့နော်ကိလေသာအမှိုက်ကို တမာတိပညာဆိုတဲ့မီးနဲ့မြိုက်ရှို့မြိုက်ပြီးတော့နေကြနော်ဇာယာထဆိုတဲ့အတိပ္ပယ်လေးကအမျိုးမျိုးပြောလို့ရတယ်သူဟုတ်လားဇံဝင်စားပြီးတော့နေလို့ပြောတယ်ဇံဆိုတာသူကနှစ်မျိုးရှိတယ်အာရမဏုပဇံလက္ခဏုပဇံနော်စိတ်တည်ငြိမ်ုံပဲကြိုးစားပြီးတော့နေတဲ့ဇံရှိတယ်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးကိုမြင်ပြီးတော့နေတဲ့ဇံလည်းရှိတယ်အဲ့ဒါကိုလက္ခဏုပဇံလို့ခေါ်တယ်ဟုတ်လားအဲဆိုလိုတာကဘဝရဲ့အကြောင်းကိုအမှန်ကန်သိအောင်လုပ်ပြီးတော့နေကြဟုတ်လား ဇာယာထဆိုတာအဲ့ဒါကိုပြောတာရှုမြိုက်ပြီးတော့နေကြ။ဘာကိုရှုမြင်ရမှာတုံးဆိုတော့အမိုက်တွေကိုရှုရမှာနော်အမိုက်တို့ဆိုတာမလိုလားအပ်တဲ့အရာပေါ့မလိုလားအပ်တဲ့အရာဆိုတော့စိတ်ရမလိုလားအပ်တဲ့အရာတွေရာဂဒေါသမောဟကိလေသာတွေကိုအမိုက်နဲ့ဥမာပေးတာပေါ့နော်ပညာကိုမီးနဲ့ဥမာပေးတာပေါ့အနိစ္စဒုက္ခအနတ္တမတည်မြဲမှုမကောင်းမွန်မှုတန်ဖိုးမရှိမှုကိုသိတဲ့ပညာပါတော့မီးပေါ့ဟုတ်လားအဲ့ဒီမီးနဲ့ကိလေသာအမိုက်ကိုဘာလို့မလို့ရှုမြိုက်ပြီးတော့နေလို့ပြောတာ ဇာယာထဘိခဝေရှုမြိုက်ပြီးတော့နေကြနောက်ကဘာပြောတော့မာပမာဒထမေ့လျော့ပြီးတော့မနေနဲ့တော့ကိုတွေးတွေနဲ့ဒါကိုမလုပ်ဖြစ်ဘဲနဲ့နော်ကိုကကိုအရေးကြီးတယ်ထင်တာတွေကိုရှောက်တော့လှုပ်တော့လှုပ်နေတာပဲဒါပေမဲ့ဒီတကယ်အရေးပါတဲ့အလုပ်ကိုမလုပ်ဖြစ်ဘူးပေါ့နော်အဲ့ဒါဘာတော့ပမာဒမေ့နေတာအမာပမာဒမမေ့နဲ့တဲ့ဘာလို့မြတ်စွာဘုရားအကြောင်းပြပြီးတော့တိုက်တွန်းတော့အဲ့ဒီဥစ္စာကိုဘုံဘုံကသဘောကျတာမာပစ္စာဝိပတိတာတွေနဲ့ဟုတ်တာတေဂာနိကြတော့မှ ငါလှုပ်တဲ့လှုပ်ထိုက်တာမလှုပ်ခဲ့ရဘူးငါမဲ့အခုစိတ်ငြိမ်းအေးရငြိမ်းအေးချောင်းသူတော်ကောင်းတရားကိုသိတဲ့အတိအရလည်းမရှိဟုတ်လားဟာငါတော့ဒုက္ခပဲဆိုပြီးတော့နောင်တနဲ့ပူကလောင်ရတဲ့အဖြစ်မျိုးကိုမရောက်စေနဲ့တဲ့အယံရောအမကအနုတာသနီအဲ့ဒါဟာတင်တို့အတွက်ငါရဲ့အဆုံးအမပဲတဲ့ကဲနော်သောဝသတ္တတာနဲ့မင်္ဂလာနဲ့ပြည့်စုံခြင်းနဲ့ဆိုရင်အဲ့ဒါကိုဘုံဘုံတို့အမှတ်ရသင့်တယ်နော်ရှုမြိုက်ပြီးတော့နေကြမမေ့ကြနဲ့ နောက်ကြမှာစိတ်ပူပြီးတော့ဆင်းရဲပြီးတော့မနေကြစေနဲ့ဒါဟာသင်တို့အတွက်ငါပေးတဲ့ငါရဲ့အဆုံးမပဲတဲ့အဲ့တော့နောက်ကြမှာဆိုတာဒီနေရာမှာဗာပြောသေဂာနီးကိုပြောတာတစ်ချိန်မှာအဲ့ဒီပြဿနာအဲ့ဒီဒုက္ခလူတိုင်းတွေ့ရကြုံရမှာဖြေရှင်းကြရမှာဟုတ်လားအများစုပုထုဇဉ်တွေဟာဘာမှပြင်ဆင်မှုမရှိတဲ့အတွက်ကြောင့်အဲ့ဒီအချိန်ရောက်ပြီဆိုရင်ရှုံးနေပြီးတော့သေကြရတာပဲများတယ် အလွန်ရိုးရှင်းတဲ့အမှန်တရားကြီးကိုတိတိကြီးနဲ့ကျွမ်းကျင်အောင်မလုပ်ခဲ့တဲ့အတွက်ကြောင့်ကြုံလာဆုံလာတဲ့အချိန်မှာလက်မခံနိုင်မဲနဲ့နော်ပူလောင်ပင်ပန်းပြီးတော့ယုံရင်ကန်ရင်နဲ့ညင်းရင်ဆန်ရင်နဲ့မကြည်မနှက်ပဲတေကြရတာများတယ်ဟုတ်လားတကယ်တမ်းကတေခြင်းတရားကိုလက်ခံရင်ဆိုင်နိုင်ဖို့ဆိုတာကမသေးခင်ကအများကြီးလေ့ကျင့်ထားမှသာလျှင်ရနိုင်တဲ့ကိစ္စဟုတ်လားဘုံဘုံတို့မှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဆင်မပြေနိုင်သေးဘူးဆိုတဲ့အဖြစ် နော်ဒါကိုလည်းအမှန်တိုင်းသိထားဖို့လိုတယ်ဒါမှအဆင်မပြေသေးတာကိုအဆင်မပြေသေးဘူးလို့သိမှငါအဆင်ပြေအောင်လုပ်အောင်မှာပါလားဆိုတာကိုဘုံဘုံတို့နားလည်မှာအဲ့တော့အဆင်မပြေသေးဘူးဆိုတာဘယ်လိုလုပ်သိနိုင်တော့အစမ်းသေးကြည့်လေကွာကောသေးတော့မယ်ဟဲ့ဆိုရင်လူတွေကထိတ်ကနေပါဖြစ်သွားတော့ကြောက်သွားတာအဲ့ဒါကိုကြည်ချင်းအဖြစ်တကယ်မသေးသေးတာတောင်သေချင်းချင်းချောက်လာရင်ကြောက်ကြရတယ်ဆိုရင်တကယ်သေးတဲ့အချိန်မှာဘယ်လိုနေမလို့စဉ်းစားကြည့်နော်ဒါကြောင့်နာချင်းနှိပ်စက်လို့ အာငါတော့ဒီတောင်ကကြော်တော့မယ်မထင်ဘူးဆိုတဲ့အနေအထားမျိုးရောက်လာပြီငါတော့တေးရတော့မယ်နဲ့တူတယ်ဆိုတဲ့အနေအထားမျိုးရောက်လာပြီဆိုရင်အဲ့ဒီအချိန်မှာကိုတက်တလုံးတန်ဖိုးထားခဲ့တဲ့ဥစ္စာပစ္စည်းအတိုင်းပိုင်းဘာဘာညာညာရှိသမျှတွေဟာဘာမှအသုံးမတည့်တော့ဘူးဆိုတာကိုလက်တွေ့သိရလိမ့်မယ်အဲ့ဒီအချိန်မှာကိုယ့်ဘက်ကမမမမရက်ပြီးတော့ကိုယ့်ကိုတကယ်တက်တာခွင့်ပေးမဲ့အရာကကိုယ့်ရဲ့အသိဉာဏ်ပဲဒါပဲကိုမမှန်ကန်ကန်သိပြီးတော့ရင်ဆိုင်နိုင်ပြီဆိုရင်အစင်းကိုပြေးနေမှာပဲဟုတ်လား အဲ့ဒီလိုရင်ဆိုင်နိုင်စွမ်းလို့ဆိုတဲ့အသိဉာဏ်ကိုဘုံဘုံတို့ကနော်ဖြစ်အောင်လှုပ်ထားမှာအခုအဲ့ဒါရှိနေပြီလားဖြစ်နေပြီလားဆိုရင်မရှိကြသေးဘူးဖြစ်ကြသေးဘူးပေါ့နော်အားရလောက်အောင် ဖြစ်နေရှိနေတာမဟုတ်သေးဘူးဟုတ်လားအောင်စပျက်စီးမှုသေးသေးလေးနဲ့တို့ကြည့်ရင်ကိုပဲဘုံဘုံတို့ကတုံလှုပ်ခြောက်ခြားနေတာတွေ့ရတယ်ပေါ့နော်အဲ့တော့သေးပြီဆိုရင်ဒါပျက်စီးမှုတွေထဲမှာအကြီးဆုံးပဲလေအလုံးသွားတာပဲလေပိုင်ဆိုင်တာတွေလည်းကိုယ်နဲ့မဆိုင်တော့ဘူးပတ်သက်တာတွေလည်းကိုယ်နဲ့ ဘာမှမဆိုင်တော့အကုန်လုံးပြက်သွားတာပေါ့တေးပြီဆိုအကုန်ပြက်တာပဲအဲ့ဒီအကုန်ပြက်တဲ့ကိစ္စကြီးကိုဘုံဘုံတို့တုံတန်ယုံအတိညာနဲ့ရင်ဆိုင်နိုင်ဖို့မလွယ်ဘူးအဲ့ဒါကိုမြတ်စွာဘုရားထောက်ပြတာအတိညာကိုမြင်မအောင်လို့သိရရှိတာသိအောင်လို့အဓိကဘောကဒီလိုဖြစ်တတ်တယ်ဆိုတာကြီးကိုသိအောင်လို့ဘုံဘုံတို့ကအပြောလောက်ပဲရှိနေသေးတာတကယ်ဒီဥစ္စာတွေ့လာရင်လက်မခံနိုင်တာကိုထောက်သောအဖြစ်ဒါကိုတကယ်မသိဘူးဆိုတဲ့ဥစ္စာက သိဖို့လိုနေသေးတယ်ပေါ့တကယ်မသိဘူးလည်းမဟုတ်ဘူးသိဖို့ဘာလုပ်နေတော့လိုနေသေးတယ်အဲ့ဒါကိုဘာလုပ်ရမလို့ဖြည့်ရနော်ဘာဝိတာဘဟုလိကတာပွားများရမယ်ဆိုတာအဲ့ဒါကိုပြောတာဒါကြောင့်မြတ်စွာဘုရားဇာယထနော်ပွားများကြရှုမှတ်ကြကြိုးစားကြအားထုတ်ကြသူ့ရဲ့အဓိပ္ပာယ်တွေအများကြီးနော်ဓာတ်ရိုက်အဓိပ္ပာယ်ပါတော့ရှုမြိုက်ကြဟုတ်လားမေ့ပြီးတော့မနေနဲ့နောင်ချင်းကြတော့မှနော်နောင်တတွေနဲ့ကိုကိုကိုမကျေနပ်မှုတွေနဲ့လက်မခံနိုင်မှုတွေနဲ့ ပြာရခတ်ပြီးတော့ပူဝလောင်ရတဲ့အနေအထားမျိုးကိုမရောက်ရှိနဲ့အဲ့ဒါဟာသင်တို့အတွက်ငါရဲ့အဆုံးမပဲလို့အဲ့လိုတော့မြတ်စွာဘုရားထည့်ပြီးတော့ဟောတာနော်အယံဩအမကံအနုတာတတိအယံဤအဆုံးမသည်ကဩသင်တို့အတွက်အမကံငါဘုရားတို့ဤအနုတာတတိအဆုံးမပဲတဲ့ဟုတ်လားဒါကြောင့်သောဝသတ္တရာဂုံနဲ့နော်ဘုံဘုံတို့မြင့်မြင့်မာမာပြည့်စုံခြင်းနဲ့ဆိုရင်ဒီအဆုံးမအထိကိုဘုံဘုံတို့ဘာလို့ဟုတ်လို့တော့လိုက်နာဖို့လို့တယ်ဟုတ်လား မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားအင်းဒါကတော့အခြေခံအကြဆုံးနဲ့အခြေပြန်ဆုံးအပိုင်းလက်ဆွဲအမြဲတမ်းပြုထားရမယ်ဟုတ်လားစောစောကပြောတဲ့လောက်ကြမမေ့နဲ့ဒါငါရဲ့အဆုံးပါပဲဆိုတဲ့နောက်ကြမှာမပူရစီနဲ့ဒါငါရဲ့အဆုံးပါပဲဆိုတဲ့ဒီအဆုံးမလေးရလည်းပဲပြင်းပြင်းထန်ထန်ဒီဥစ္စာကပို့ပြီးတော့ तू ကလေးလေးနက်နက်ပြောထားရမရောက်ဘူးလားရောက်တယ်နော်တောက်လျှောက်ကို तू ကတော့ဟိုအလော30လောက်ကြလောက်ကြလို့အတင်းခိုင်းနေတဲ့သဘောမျိုး တဲ့ရောက်နေတယ်ပေါ့နော်။ဘာလို့လို့အဲ့လိုခိုင်းနေရခိုင်းရတယ်လဲဆိုတော့ဟုတ်တယ်လေ။သေချိန်လို့ဆိုတဲ့နောက်ကာလဘယ်ချိန်ရောက်မယ်ဆိုတာဘယ်သူမှမသိနိုင်။ဟုတ်လား။ဆိုကြပါစို့ဘုံဘုံတို့အဲထမင်းစားတယ်ဆိုတာတဏ္ဍစားပြီးရင်နောက်ထပ်၄၅6နာရီနေမှစားမယ်။မှန်းလို့ရတယ်။ဟုတ်လား။အဲ့တော့အဲစားမယ်ကိစ္စလေးကဘယ်ချိန်ကြာစားမယ်စားရလေးဘလို့ရှိတယ်။ပြင်းချိန်ဆင်ချိန်လေးရတယ်ပေါ့နော်။ဒီသေခြင်းဆိုတဲ့နောင်ချိန်မှာတွေ့ရမယ်နောင်ကာလဆိုတာဘယ်ချိန်တွေ့ရမယ်ဆိုတာ မသိဘူးမသိတဲ့အတွက်ကြောင့်အချိန်မရွေးကိုယ်ထဲမှာဒီအရေးအသွေးရင်ဆိုင်နေတဲ့အစွမ်းဟာရှိထားမှသာလေအစဉ်ပြေမှာမှုန့်လို့မြတ်စွာဘုရားဒါကိုအရေးအကြီးဆုံးအနေနဲ့လှုပ်ကြလို့ပြောတာဟုတ်လားဒါကြောင့်မလို့เนาะသောဝသတ္တရာမင်္ဂလာယဟုတ်လားဆုံးမလွယ်က နာယူစီဆိုတာလေးကိုเนาะလေးနဲ့တဲ့အဆင့်တီရအောင်ပြပြဝါလေးเนาะမင်္ဂလာတရားလေးပြည့်စုံခြင်းနဲ့ဆိုရင်မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်စိတ်ကိုထား နော်ဒီစီမြင်ဒီစီကံလေးနဲ့အညီငါနေမယ်ဆိုတဲ့အတိဋ္ဌံပါရမီလေးပါဖြည့်ပြီးတော့နေမယ်ပေါ့ဟုတ်လားပြီးရင်ဘာလို့မလို့နော်အဲနောင်ကြမှာငါမပူရစေနဲ့လို့ကိုကိုကိုတတိပေးရမယ်ပေါ့နော်တတိပေးပြီးတော့ငါလုံမဖြစ်မယ်ဆိုတဲ့အတွေးမျိုးအမြင်မျိုးဒါလည်းဘယ်သူဆုံးမခဲ့တာတော့မြတ်စွာဘုရားဆုံးမတာပေါ့ဟုတ်လားဒါဘုံဘုံတို့နောက်ဆုံးပိုင်းလေးပြောပါနော်အဲ့တော့တရားလည်းပဲအချိန်စေ့နေနော်ဒါကြောင့်အမြင့်မြတ်ဆုံးမင်္ဂလာတရားနဲ့ပြည့်စုံသည့်အထိ ကြိုးပမ်းအထောက်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံပုညံမျက်နှိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သာဟုပတ္တနာအောင်စု ပြုကြကုန်ရာတည်း